ခိုင်းတက်တောင်းတက်တာထိုင်မယ်ဒီနေ့ခေါင်းစည်းပေးထားတော့ဘုန်းကြီးတို့ကြောင်းကျိုးသိမြင်မှု၅မျိုးကစာပြောအဲမနေ့ကဘုန်းကြီးတာမကာမအနှစ်ချုပ်ပြောတဲ့နေရာမှာတချို့အားလေးတွေဘုန်းကြီးနည်းနည်းခြံထားခဲ့တယ်ပေါ့လေဟိုဒေါက်တာကျော်စုံမြင့်သွားဆောင်ကမေးတော့တော့ဘုန်းကြီးပြောခဲ့ပါတယ်ဒါပေမဲ့ဒီနေ့အဲ့ဒါလေးနည်းနည်းထပ်ပြောမယ်နော်အဲ့ဒါလေးရေးကြည့်လို့ထပ်ပြောတယ်ရရှင်လက်ထက်က ဘာသာကြားခေါင်းဆောင်တဦးပေါ့လေဘုန်းကြီးတို့ဘုရားရှင်လက်ထက်ပါဘာသာကြားခေါင်းဆောင်6ဦးပေါ့လေဘုရားမိခံပုဂ္ဂိုလ်ဘာသာကြားခေါင်းဆောင်တွေ6ဦးပေါ်ပါတယ်အဲ့ဒီ6ဦးတွေကနာတာဗုဒ္ဓနာတာရဲ့သားနိကန္ဒဆိုတဲ့ဘာသာကြားခေါင်းဆောင်ကြီးကွယ်လွန်သွားတယ်ကွယ်လွန်သွားတဲ့အခါမှာသူ့တပည့်တွေအများကြီးရှိတော့အဲ့ဒီတပည့်တွေကအယူဆနဲ့ပတ်သက်ကွဲကြတော့ အဲ့ဒီကွဲတဲ့အကြောင်းအရာကိုရှင်သာရိပုတ္တရဲ့ညီညီအငယ်ဆုံးတော့မဟုတ်ဘူးဗျသူလည်းငငယ်နဲ့ဝက်တာရှင်စုံတာတာမဏိဘောရယ်ဝက်လာတာမဏိစုံတာကိုရရန်ပြတော့လေတာမဏိစုံတာပဲဒီလိုခေါ်တယ်သူကအဲ့ဒီနိဒာနာတဗုဒ္ဓနိကန္ဒာဆိုတဲ့ဘာသာရေးခေါင်းဆောင်ကြီးသေတဲ့မြို့မှာပဲသူကဝါဆိုတော့ဝါဆိုတော့အဲ့သူတို့ပဲချင်းချင်းကွဲတာကိုကြားတယ် ကြတော့ဘုန်းကြီးတို့ဗုဒ္ဓဘာသာမှာလည်းအဲ့လိုမဖြစ်စေလို့ဖြစ်လာနိုင်ွယ်ရမြင်တော့တော့သူဖះရှိတဲ့မြို့ကိုသွားပါတယ်ဖះအချိန်မှာတက်ကတိုင်တာမရွာမှာတရင်သုံးတယ်ဒါကြောင့်တာမကာမသုံးလို့ခေါ်တာမနာမည်ကာမရွာအဲ့ဒီရွာမှာတရင်သုံးနေတဲ့ဗုဒ္ဓဒီကိုရောက်လာအဲ့ဒီအချိန်မှာဗုဒ္ဓနာမှာဘုရားဒီခေတ်ကတော့ပစ္စသမဏခေါ်တာရှေးတုန်းကတော့အနိနာ အလုတ်ကျွေးပြုစုတဲ့ယဟန်ပေါ့လေရှင်အာနန္ဒရှိတယ်အဲဒီစုံနာမထေရရဲ့ဥပ္ပဇ္ဇဆရာပေါ့လေဘုန်းကြီးတို့ဘုန်းကြီးတွေကကိုရင်ဝတ်ကြတဲ့ဥပ္ပဇ္ဇဆရာရှိရတယ်ယဟန်ခံတော်လည်းရှိရတယ်ယဟန်ခံလည်းကိုရင်ဘွားရဲ့ဥပ္ပဇ္ဇဆရာပါလာရင်တော့ဒီယဟန်ခံတော်လည်းဒီကိုရင်ဘွားဥပ္ပဇ္ဇပဲပြန်လောက်တယ်ဥပ္ပဇ္ဇဆရာဆိုအနိကကြည်ရှုဆုဆုံးမတတ်တဲ့ဆရာပေါ့ဗျာအဲ့ဒီဆရာတော့သူကအာမရဏကိုသင်သွန်သင်သွန်ပြဆုံးမရတယ် စုံနာမထေရသူ့ရဲ့ဥပဇေဆရာ ရှင်အနန္ဒကိုပါဝါမြို့မှာဖြစ်နေတဲ့နာတာနိကန္ဒဆိုတဲ့ဘာသာရေးကောင်းတဲ့ကွယ်လွန်သားကဖြစ်နေတဲ့အကြောင်းအရာအစုံကိုပြောပြတာပြောပြတော့ဟာဒါဆိုရင်တို့ဗုဒ္ဓဘာသာဒီလိုမဖြစ်အောင်ဗုဒ္ဓကိုကြိုးလျှောက်ထားမယ်ဘုရားကြီးသွားလျှောက်ထားတာပါဖြစ်ပြအကုန်လုံးလျှောက်ထားတယ်အဲတော့မြတ်စွာဘုရားကမေးတယ်လေဘာမေးလဲဆိုအနန္တာတဲ့ငါဘုရားရဲ့တာနာတော်မှာဒီတိပ္ပံ၄ပါး သံဃာ၄ပါးဘုဒါလိုကျင့်စဉ်တရားနဲ့ပတ်သက်ပြီးမိတာအဲ့ဒါအနေနဲ့ပတ်သက်ပြီးကွဲပြားနေတဲ့ယဟန်တော်များတွေ့သလားနှစ်ပါးကွဲပြားနေတာသုံးပါးကွဲပြားနေတာဒါမျိုးတွေ့သလားမှန်ပါဗျာမတွေ့ပါဘူးဗျာအဲကြောင့်ခွန်ကြီးတို့ဒါလည်းဒီခေတ်ဒီကာလမှာကြာလေအများကြီးကွဲပြားနိုင်တယ်နော်ဒါကြောင့်ခွန်ကြီးတို့ဒီမုံရင်တုတ်ကိုဝင်းရင်တုတ်ကိုဘယ်ဆရာပဲဟောဖို့ဘယ်ဆရာတော်ပဲဟောဖို့ခွန်ကြီးတို့လည်းနားထောင်ပါတယ်ခွန်ကြီးတို့တိပ္ပံတုတ်နဲ့ရေးထားတဲ့ ကျန်နေအများကြီးစုထားတယ်ဘုန်းကြီးကုံဖတ်ပါစုလဲစုတယ်ဖတ်လဲဖတ်တယ်လေးလဲလေးလာအဲ့ဒါမျိုးပေါ့တခါတလေဒီကိုယ့်ရဲ့ဆရာသမားပြောတာလောက်တယ်မကျေနပ်ဘူးကိုယ့်ဆရာသမားကနေပြီးဒီတုတ်ကိုဟောပြောနေတာအတိုင်းနဲ့လွန်သိကောင်းတယ်အဲ့လိုမှမဟုတ်ဘဲနဲ့သူကရှုခွင်းရှုခွက်လေးတွေပဲပြောနေမှဆိုမူရင်းကဘုရားပါဟောတာတာမသိရင်ကိုယ်မှာတမျိုးတမျိုးဖြစ်တတ်တယ်ကိုသိတာလေးအယူဆဆွဲလန်းနေပြင်းထန်တတ်တယ် အဲတော့ခုနဘုရားမေးတယ်ဒီတတိပဒံကျင့်စဉ်တွေတမ္မပဒံ၄ပါးကျင့်စဉ်တွေကျင့်စဉ်နဲ့ပတ်သက်ကွဲပြားတဲ့ပုဂ္ဂိုလ်ရှိလားမရှိပါဘူးဘုရားတဲ့ရောမြတ်စွာဘုရားဘာအဓိကထားမိန်လဲတဲ့အနန္ဒာတဲ့ဒီလိုရှင်အနန္ဒာအိမ်မှာဆက်လျှောက်တယ်ဒီလိုအာရီနဲ့ပတ်သက်ပြီးတော့ကွဲပြားမှုမရှိပါဘူးတဲ့ဒါပေမဲ့လို့တဲ့တပည့်တို့ဒီအသက်ဝန်းဝမ်းကြောင်းနဲ့ပတ်သက်တိခါဘုတ်တွေပေါ့ဗျာတိခါဘုတ်တွေခြားတိခါဘုတ်တွေမှာ ဒီတပည့်ရဟန္တာကအတွင်းချင်းချင်းမှာကွဲပြားမှုဖြစ်စေနိုင်ပါလေဗျာဘယ်ချိန်ကာလဆိုမြတ်စွာဘုရားမရှိတဲ့နောက်ပိုင်းမှာဒါပြတ်နိုင်ပါလေရှောက်တာဒီတော့မြတ်စွာဘုရားကအဲ့မှာဒီဟာတော့ဒီကွဲပြားမှုကအရေးမကြီးဘူးတဲ့ဗာမိတ်လဲဆိုအသက်မွေးမှုနဲ့အသက်မွေးမှုနဲ့ပတ်သက်တဲ့အသက်မွေးမှုနဲ့ပတ်သက်တဲ့သိက္ခာပုဒ်တွေခြားသိက္ခာပုဒ်တွေပြဿနာတက်တာအငင်းပွားတာဒါတော့ဘာမှမပြောပါတော့ဘူးတဲ့အသေးဖွဲကလေးပါပဲ တကယ်တကယ်ပြဿနာတက်နိုင်တာကမနေ့ကပြောပါတယ်မညာဖုန်ညာရှေ့မှာဆိုရင်တခါရုပ္ပကညာတိကပေါ့နော်အဲ့ဒီထိအောင်နာမရူပပရိစေတံသင်္ခါရုပ္ပကညာအဲ့ဒါတွေကိုဘုန်းကြီးတို့လောကီမဲ့လို့ခေါ်တယ်မညာဖုန်ညာမရမီဖြစ်တဲ့ဝိပဿနာညာလောကီမဲ့ပုဗ္ဗဘာကမဲ့တနည်းအားပြောပြီးတော့ဝိပဿနာလောကီဝိပဿနာဉာဏ်နေအဲ့ဒီခိုက်တံမှာလည်း ဒါငင်းခုံမှုတွေဖြစ်နိုင်တယ်အငင်းပွားမှုတွေဖြစ်နိုင်တယ်အာသူယူဆမှန်နဲ့ငါယူဆမှန်နဲ့ဒါတွေဖြစ်နိုင်တယ်အဲ့ဒီမဲမရပြီရှေ့ဖို့မှကျင့်တဲ့ဒါလည်းနာမရူပပရိစေကညာရောက်ဘလို့ကျင့်ရမယ်ပစ္စယပရိကညာရောက်ဘလို့ကျင့်အောင်တမ္ပဒရညာရောက်ဘလို့ကျင့်ရမယ်အဲ့ဒီတမ္ပသင်္ခါရုပ္ပခညာတရားကအဲ့ဒီတိုင်ဒါအဲ့ဒီအကျင့်နေမှာလည်းအငင်းပေါင်းဖြစ်နိုင်တယ်ဘောဘာဘာကမဲ သုံးဖို့လောကီဝိပဿနာဉာဏ်တွေသင်္ခါရုပ္ပခတိုင်အောင်ဉာဏ်တွေအဲ့ဒီဉာဏ်တွေရအောင်ကျင့်တဲ့အကျင့်တွေမှာပါကွဲပြောင်းမှုဖြစ်လာရင်အဲ့ဒီလူတွေအဲ့ဒီယဟန်တွေအဲ့ဒီပုံကိုယ်တွေအတွက်ဒီဆိုးကျိုးတွေအကျိုးမဲ့တွေဖြစ်စေနိုင်တယ်လို့ဒါဟောတာဒါလေးကိုဘုန်းကြီးတို့သတိထားဖို့ပါနော်နောက်ပြီးတော့ဗာပြောလဲဆိုဗာမိတ်လဲဆိုမြတ်စွာဘုရားဒီလိုညင်းခုံကြတာညင်းပွားကြတာပြဿနာတက်ကြတဲ့အကြောင်း6မျိုးဒါလေးလည်းကောင်းတယ်ဘုန်းကြီးတို့လောကမှာလည်း ကျင့်သုံးလို့ရလို့ဘုန်းကြီးထပ်တယ်လဲလဲပြောခြင်းပါတယ်အမျက်ဒေါသကြီးနေမယ်ဆိုဘလို့မှဆွေးနွေးမခံဘူးကိုနီးပဲအမှန်ထင်တာပဲနော်အမျက်ဒေါသကြီးပြီးရာညိုးကြီးတယ်တချို့အညိုးတေးသိကြီးတယ်မှတ်ထားအဲ့ဒီလိုအဲ့ဒီလိုပုံကုမျိုးကြရင်တော့သူကငင်းခုံရံဖြစ်လာတယ်ဘလို့မှအမှန်တရားမရနိုင်စိတ်ငြိမ်းချမ်းမှုလည်းမရနိုင်နောက်သူကျေးဇူးကိုခြေဖြက်ဂုံတို့ဂုံပြန်လောက်တယ်ဒါလေးလည်းသိကြည့်ကြည့်နော်ဆရာသမားတွေ ဟိုကုံတို့ကုံမြိုင်လောက်ထားတယ်လည်းဘယ်လိုမှမဖြစ်နိုင်တဲ့ကိစ္စတွေဒါတွေကတုံးနဲ့တူညင်းပွားစရာတွေဖြစ်ကုန်တယ်ပြီးတော့မနာလိုတဲ့စိတ်ဝန်တိုတဲ့စိတ်တွေအဖြစ်များတဲ့ပုံကုံများလည်းဒါပြဿနာတက်တာနောက်တစ်ခုကဟန်ဆောင်လှည့်စားတတ်မှုမာယာတာထေယခေါ်တော့ဓမ္မနိယရှင်းခဲ့ပါဟန်ဆောင်တတ်မယ်လှည့်ပတ်တတ်မယ်လှည့်စားတတ်မယ်ဆိုတဲ့ပုဂ္ဂိုလ်လေညင်ဖို့ခုံဖို့ပြဿနာတဖို့ဝင်မလေးဘူး။နောက်အောက်တန်းကြတဲ့စိတ်ဓာတ်တွေရှိပြီးအယူဆတွေတွေးခေါ် အတွေးခေါ်တွေမှားနေမယ်စိတ်ဓာတ်ကလည်းအပြုတ်ပြင်မခံဘူးပေါ့ဗျာဘုံရင်ပြင်လူတွေသူ့ရဲ့ယူဆတွေးခေါ်တွေကမှားနေမယ်ဆိုရင်တော့အဲ့ဒါအသေးကြောစကားများဘူးတော့တကူကမိမိယူဆတွေးခေါ်တာသူကမှန်တယ်လို့သုံးသပ်ပြီးတော့ဗောဒီမှာလွဲမှားတယ်သူမှန်တယ်မှန်တယ်ဆိုပြီးကိုယ့်အကိုပဲသုံးသပ်တာအဲ့ဒါကိုပဲဆွေးမြဲစွာဆုပ်ကင်တာဒါကိုပြောတယ်အဲ့လိုပုံကူများဟာတဲ့ဒီ ညှင်းခုန်တာပြဿနာတက်တာရံဖြစ်တာဒါတွေဖြစ်နိုင်တယ်ဒီ6မျိုးလုံးမဟုတ်ဘူးเนาะဒီမှာပြောတာအဲ့ဒီ6ပါးတွေကတဘာဝရှိနေတယ်ဖရာတရားတန်ခါပေါ်မှာမယုံမသိမလေးစားပြောတတ်မယ်ဆိုတတ်တယ်နော်နော်အကျင့်သိခါဘုတ်တွေလည်းဖြိတာကျင့်တာမရှိတော့ဘူးဒါမိတ်ပါပြီးမှအဲ့ဒီခုနကဘုန်းကြီးမိတ်နဲ့လေပြောခဲ့တယ်လေဒီ မဲ့ညာဖုံညာရောက်ခါနေသင်္ခါရုပ္ပကအဲ့ဒီသင်္ခါရုပ္ပကညာနေကြော်သွားပြီးဆိုနုလောမညာလို့ဘာလို့တန့်ဝင်သွားတာဒါကဒီဘုန်းကြီးတို့မကဝီတိစိတ်ဆင်နေမှာပါတယ်သင်္ခါရုပ္ပကညာလွတ်သွားဟိုဘက်ကြာထိုင်နေနေနဲ့တခါလဲမဲ့ညာဖုံညာတန့်ဝင်သွားဒါကြောင့်သင်္ခါရုပ္ပကညာဒီကိုဘုန်းကြီးတို့စာပေသမားတွေရိတ်တာကမ္မထမ်းဆရာတွေဘောရာလိုင်းလို့ခေါ်ဒီကနေပြီးတော့အောက်လည်းပြုတ်ကျသွားနိုင်တယ်ထက်လည်းတက်သွားနိုင် မဲ့ညာဖုန်ညာရသွားရင်တဲ့အဲဒီမှာဖေရဝိသုဗာလေထက်ကရာပေါ့လေဝိသုဒီမတော်မြတ်ထက်ကရာမှာတိကျပြောသွားလောကုရမဲ့ကိုရသွားမယ်သုံးဖို့သောတာပတိမဲ့ညာရသွားမယ်ဆိုရင်ဒီကသူ့စိတ်ချမှာငြင်းအေးသွားတဲ့အတွက်ငြင်းခုန်တာမရှိတော့ဘူးမဲ့ညာဖုန်ညာရသွားရင်တော့မှတ်ထားနော်ဟိုငါငါနီးမှမှနဲ့သူ့နီးမှမှနဲ့ငြင်းခုန်စရာအကြောင်းမရှိဘူးဘာလို့သူငြင်းခုန်နေဒီဟာတွေက စိတ်ဓာတ်တွေကငြိမ်ဒီငြိမ်တာတွေကပျက်စီးသွားမှာလေသူမလို့ခြင်းမှုတာမျိုးတွေအဲကြောင့်မို့သူကတကယ်မညာဖွညာရသွားရင်စိတ်ထဲမှာငြိမ်အေးသွားငြိမ်အေးသွားတဲ့အတွက်မညာဖွညာရတဲ့ပုံကောင်များဘယ်တော့မှမငြင်းဘူးလေအဲ့ဒါမှန်တယ်။နောက်ပြောင်းပြန်ပြန်ပြောရရင်ပေါ့လေမညာဖွညာမရသေးငြင်းမဲ့ခုံမဲ့ဒါပဲအဲ့ဒီပုံကောင်ငြင်းလာပြီးခုံလာပြီးဆိုရင်တော့အဲ့ဒါမသေးကြတော့ဘူးဒါလေးပြောချင်တာပါဘုန်းကြီးတို့သတိထားမဲ့ချက်က တကယ်မညာဖွညာရလာရင် အစူးမှညင်ခုံပြအကြောင်းမရှိဘူးနော်အဲဒီမှာမှတ်တာအဲဒီသင်္ခါရုပ္ပခဉာဏ်တိုင်အောင် နာမရူပပရိစေနံသင်္ခါရုပ္ပခဉာဏ်တိုင်အောင်ကလူတွေဟိုနီးဒီနီးဘုံကြီးတွေဒါညင်ခုံလိုက်မယ်ညင်ခုံမှုဖြစ်လိုက်မယ်တကယ်လည်းညင်ခုံကြပါတယ်ဒီထဲမှာကိုမပါစိမ့်နဲ့ဒါဆရာသမားဆုံးဖြတ်ပြီးတော့မင်းညာဘုံညာရပြီဆိုရင်အဲ့ဒီမှာလည်းသူကတချို့ကငါနီးမှမှန်နဲ့သူနီးမှမှန်နဲ့ဒီလိုပဲညင်ခုံတကယ်ရတာညင်ခုံစရာအကြောင်းမရှိဘူးဒီမှာမိတ်ထားတယ်နော် နေတော့ငင်းကြပြီခုံကြပြီပြဿနာတက်ကြပြီဆိုကလေးကတခုခုတော့ဟိုမသေးကြတဲ့သဘောရှိတော့ဗောလေဒါလေးမှတ်တာအဲ့ဒါကိုပြောချင်တာဗျခွန်ကြီးပြောချင်တာဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်မညာဖုန်ညာရောက်တာစိတ်ကအေးချမ်းတာငြိမ်းချမ်းတာဘယ်သူဘယ်သူမှတိုက်ခါမလုပ်ချင်တော့အေးချမ်းတဲ့ရှုတော့မှာပဲကြည်တယ်အေးချမ်းတာပဲနေချင်တယ်ပြဿနာလည်းမလုပ်လို့ဒါကြောင့်စိတ်ငြိမ်းအေးသွားတဲ့ငြိမ်းချမ်းသွားတဲ့တွေ့ မညာဖုန်ညာရတဲ့ပုဂ္ဂိုလ်သောတာပတိမဲ့ဘောဒါအောက်ဆုံးအဆင့်ကိုပြောတာအဲ့ဒီတော့ရသွားရင်တော့မှအဓိကတမက္ကနာရပြီးတော့မဲ့ရှိတော့ပုဂ္ဂိုလ်တွေဝိဝါတော့ညင်းခုံညင်းမြည်သည်နတ်ထီမရှိပါဘူးတဲ့ဒါလေးမှတ်ထားဖို့ပါနော်အဲ့တော့ဘယ်တရားပဲကျင့်ကျင့်မှာကျင့်တဲ့ခါတော့ဒီမှာတော့အကြံဉာဏ်ပေးကျင်တာတော့တမာရီရအောင်ပထမဆုံးကျင့်ရတယ်ခဏိကတမာရီပေါ့ဒါကနနာပြောနေတာပဲခဏိကတမာရီများပဲနဲ့မှတ်နေလို့တော့ ဟိုဝိပဿနာဉာဏ်နဲ့ဆင်းရဲဖြစ်ဖို့ခက်တော့ပါခဏိကသမာဓိရပြီးရင်တော့မှတ်လို့ရပါတယ်ဟိုကတော့ရာဇဝပြင်းဒီခဏိကသမာဓိတော့လည်းနားမလည်တာလည်းပါတာပေါ့နော်အဲဒီအဲ့ဒါတော့အဲတော့ဗြဟ္မာဆိုဇာမိုင်းသွားရင်တော့ဥပ္ပစာရသမာဓိအပ္ပနာသမာဓိရအောင်ကျင့်ဝိပဿနာတက်တက်သွားရင်တော့ခဏိကသမာဓိရအောင်ကျင့်ဖို့လိုတယ်အဲ့ဒီလိုလေးမှတ်ထားအောင်နော်ပြီးတော့မှဘုန်းကြီးတို့ဒီကနေ့ အကြောင်းအရာလေးဒီခုနဒီဟာလေးပဲကြည့်မယ်နော်နာမရူပပရိစေတာဉာဏ်ဆိုတာလေးကြည့်လိုက်နာမရူပပရိစေတာဉာဏ်ဆိုတာတော့ဒါနာယုတ်ဒီကိုကိုယ်ကိုယ်ပြပြသိတဲ့ဉာဏ်ပေါ့ယုတ်တဘာဝနာမ်တဘာဝတွေကိုယ်ကိုယ်ပြပြသိတဲ့ဉာဏ်လို့ဒါအကြံဉာဏ်သိတာပေါ့နော်နာမ်တဘောယုတ်ဆိုယုတ်တဘောကိုယ်ကိုယ်ပြပြသိတယ်ဒီလောက်ပဲမှတ်လိုက်ပါလေအဲ့ဒါဆိုရင်ဒါတွေလည်းဒီအများကြီးရှင်းပြဖို့ရှင် နောက်တော့အကြောင်းတိုက်ဆိုင်တွေကဘုန်းကြီးရှင်းတော့ခုတော့အဲ့တော့အဲ့ဒါအဲ့လောက် နောက်ပစ္စယပရိကညာအဲ့ဒီကိုပါကျင်တယ်ပစ္စယပရိကညာကျတော့ဗာလဲဆိုတော့အကြောင်းကျိုးကိုသိတဲ့ဉာဏ်ပေါ့နော်အကြောင်းကျိုးကိုသိတဲ့ဉာဏ်ပစ္စယပရိကညာနဲ့ကင်္ခဝေကင်္ခဝေဒနာဝိသုဒ္ဓိအကြောင်းကျိုးကိုသိတဲ့ဉာဏ်နဲ့ပတ်သက်ပြီးတော့ဒီသိမြင်ပုံတွေကွာခြားနေတယ်ဒီဉာဏ်ဖြစ်ပုံနဲ့ပတ်သက်ပုံကိုမျိုးမျိုးဇေယျမျိုးမျိုးရှိတယ်အဲ့ဒီဇေယျမျိုးမျိုးအားလျော်စွာပါရမီအားလျော်စွာ မျိုးမျိုးတွေကွဲပြားနေတယ်လို့ဝိသုရိမကအဲ့လိုပြောတယ်ပြီးတော့မှဒီညာဖြစ်ပုံကိုအဲ့ဒီညာဖြစ်ပုံဝိသုရိမမှာဘုန်းကြီးတို့ဝိသုရိမနှစ်ဝိသုရိမကအထာကနှစ်အုပ်ရှိတယ်ဗျတစ်နှစ်ရှိတယ်ဒုတိယအုပ်မှာစာမျက်နှာ233မှာအဲ့ဒီအကြောင်းကျိုးသိမြင်ပုံ၅မျိုးကွဲပြားနေတယ်ဒုနဲ့တူမတူလို့၅မျိုးကွဲပြားနေတယ်ဆိုအကြောင်းပြောပါတယ်ဘုန်းကြီးဒီနေ့အဲ့ဒီ၅မျိုးကိုပြောပါမယ်နော်ဒါကတော့နည်းနည်းတော့ တရားသားတွေကျဖြစ်တော့နည်းနည်းတော့သိခနာတော့ဗောလေဘုန်းကြီးတတ်နေကြတော့နားလေးအောင်ပြောပါမယ်ဟိုနားမလဲနဲ့နောက်မှထထမေးပေါ့တချို့ဟာတွေကတော့ဟိုပရိသတ်သမုပ္ပါနားထောင်နေတဲ့ပုံကိုယ်တွေကတော့အဲ့ဒါတွေကတော့တော်တော်များများအဲ့ဒီနီးတွေကတော့ပုံနားလဲမှာပေါ့လေဘယ်မှာနှစ်နီးသုံးနီးလောက်ပဲနည်းနည်းလေးတမျိုးဖြစ်လိုက်မယ်အဲတော့တချို့ယောဂီတွေကြဘာဖြစ်လဲဆိုတော့သူသိတာ သူကယုံနံရဲ့အကြောင်းကျိုးသိတာ။ကြောင်းကျိုးသိတဲ့ခါမှာဒါမူလအကြောင်းဒါအထောက်ပံ့အကြောင်းအဲ့လိုကိုယ်ပဲပြသိတယ်။ရုပ်ပဲဖြစ်ဖြစ်နာမ်ပဲဖြစ်ချို့ယောဂီကြတော့အဲ့တော့မူလအကြောင်းရုပ်ရမူလအကြောင်းဘာလဲအထောက်ပံ့အကြောင်းဘာလဲဆိုအဲ့ဒါမျိုးထပ်ခွဲပြတယ်။ဒါတော့ဒီတိုင်းတက်တက်နားထောင်တာပေါ့။မူလအကြောင်းဘုန်းကြီးတို့ဒီခန္ဓာကိုယ်ကြီးရလာအောင် ပရိသန်နေဒီစားနေဒီလက်ရှိပေါ့ဘုန်းကြီးခန္ဓာကိုယ်ဓမ္မကြီးတို့ဒကာကြီးတို့ခန္ဓာကိုယ်ဖြစ်ပေါ်လာတယ်ဖြစ်ပေါ်လာတော့ဒါအတိတ်ကံကြောင်းတရားတွေနဲ့ဆိုင်တယ်မသိလို့လိုချင်လိုချင်တော့ဆွဲလွန်ဆွဲလွန်တော့ပြုတ်လို့ဆိုဒီအကြောင်းတရား၄ပါးကြောင့်ဒီပရိသန်နေရစပြီးဒီယုတ်တရားတွေဆက်မပြတ်ဖြစ်ပေါ်လာခုလိုဒီလိုခန္ဓာကိုယ်ဖြစ်လာနော်ပြောချင်တာတော့ပါဠိလိုပြန်ဝိဇာတဏဥပါဒံကံဒီအကြောင်း၄ပါးဒါမူလအကြောင်းပေါ့ ဒီအကြောင်း၄ပါးအကြောင်းကိုဒီယောခန္ဓာဝေဖြစ်ပေါ်လာတယ်ဒီလက်ရှိဘဝရောက်လာတဲ့အခါကျအစာဟာရတွေစားတယ်ဟုတ်လားမိဝမ်းတွေကအမေစားတဲ့အစာဟာရတွေနဲ့ကိုယ်သက်ရှင်လာတယ်အစာရကြောင့်ဒီယောခန္ဓာကိုရတည်တတ်နေတယ်တနည်းအားဖြင့်အာရဇကလယုတ်တွေဖြစ်အာရဇယုတ်တွေဖြစ်နေစိတ်ကြောင့်မို့စေတစာယုတ်တွေဖြစ်နေတယ်အခုစေတစာယုတ်တွေကိုခုဘုန်းကြီးပြောခြင်းတဲ့စိတ်ကြောင့်ဒီပြောအတန်တာတာယုတ်တွေထွက်လာတယ် သွားခြင်းနဲ့စိတ်ကြောင့်ဟုတ်လားဒီမှာတရားနာခြင်းနဲ့စိတ်ကြောင့်လာနာကြတယ်တရားထိုင်ခြင်းနဲ့စိတ်ကြောင့်ထိုင်ရုပ်တွေဖြစ်တယ်ထားခြင်းနဲ့စိတ်ကြောင့်ထားရုပ်တွေဖြစ်တယ်ဒါကတော့စိတ်ကြောင့်စိစားရုပ်တွေဖြစ်ပုံပြောတယ်နောက်ဥရုကပူလာရင်ဟုတ်လားပူရုပ်တွေအေးလာရင်အေးရုပ်တွေဒါဥရုကြောင့်ဖြစ်တာအဲ့ဒီသုံးပါးကတော့အထောက်ပံ့ကြောင့်ရုပ်တွေရဲ့ဒီမူလအကြောင်းအထောက်ပံ့ကြောင်းကိုလည်းနားလည်တယ် အဲ့ဒီမှာတော့ဘာခွဲပြဖို့လို့လဲဆိုတော့အဝိဇ္ဇာတဏှာဥပါဒံကံပေါ့နော်မသိတော့လိုခြင်းတဏှာအဝိဇ္ဇာမသိတာဒီခန္ဓာဝိရဒုက္ခကိုမသိတော့ဘုန်းကြီးကလိုခြင်းတာကိုလိုခြင်းတော့ဗာလဲဥပါဒံဆွဲလန်းတယ်ဆွဲလန်းတော့ဗာလို့တယ်ဒီခန္ဓာကိုရောင်ပြုလုပ်တဲ့ဒါကံလို့ခေါ်တယ်ဒါကအတိတ်ကပြုခဲ့တဲ့ကံဝိဇ္ဇာတဏှာဥပါဒံကံဒါကတော့ပြစ္ဆုတ်ပံအကြောင်းမဟုတ်ဘူးဗျအတိတ်အကြောင်းနေနော်ပြီးတော့ဒီပြစ္ဆုတ်ပံမှာဖြစ်နေတဲ့ ခုနစိတ်ဥရုအာရဒီကတော့ပြစ္ဆုတ်ပံအကြောင်းပေါ့ဒီအကြောင်းတွေတော့ဒါရှုမှတ်လို့တွေ့နိုင်တယ်အတိတ်အကြောင်းတွေကြတချို့နည်းကြဇန်သမารီရတဲ့အခါအဲ့ဒါတွေပြန်ရှုခိုင်းတယ်ဟိုပါအဲ့ဒီဇန်သမารီရတဲ့အခါရှုနည်းရဘယ်လိုလဲအခုဘုန်းကြီးတို့ရောက်ရောက်ထိုင်ကြတယ်ခုမတိုင်ခင်မှာ12နာရီထိအောင်ဘာလုပ်ခဲ့လဲဒီနောက်ပြန်ကြည့်အဲ့မနေ့ကဘာလုပ်ခဲ့လဲဒီနေ့မနေ့အောင်မြင်သွားပြီဆိုအရင်ရက်ကဘာလုပ်ခဲ့လဲ အဲဒီနေ့အဲ့ဒီအရှင်ရကအောင်မြင်သွားပြီအဲ့ဒီကနေပြန်ပြန်ပြန်ပြန်ကြည့်တော့မွေးစားမွေးစားနေပြီမွေးတဲ့အချိန်ဟိုဘက်ဟိုဘက်ဆုတည်တဲ့အချိန်ဆုတည်တဲ့အချိန်သေတဲ့အချိန်မှာဘာနမိတ်တွေထင်လို့ဒီလူဝရောက်လာတယ်အဲ့လိုပြန်ကြည့်တယ်အဲ့ဒါကတော့ဒီဇံရတဲ့ပုံကိုယ်တွေတချို့နည်းတွေကသင်တယ်အဲ့ရနေရင်ဘွားတို့ကဒီဘာကနေထူထောင်ကပြလို့ဘာတောင်ဘာကနေလောက်ခဲ့လို့ဘုန်းကြီးတို့ဒီဘဝရတယ်ရဟန်းဘဝရတယ်လူဘဝရတယ်ဒီတရားတွေအထောက်ခွင့်ရရှေ့လောက်ခဲ့ပါတယ်ဒီကံတွေ အဲ့ဒါတွေပြန်ကြည့်ရအဲဘုန်းကြီးတို့ကခုတော့ဇန်လည်းမရကြဘူးတော်တော်များများမရရင်ဘလို့သိနိုင်လဲဆိုတော့အနုမာနာနီးနဲ့မှန်ဆသိရတော့ဗောဗျာနော်ညာနဲ့မှန်ဆပြီးဩအားတို့တွေအတိတ်တုန်းကဒီခန္ဓာကိုယ်ကြီးကိုလိုချင်တဲ့စိတ်ကြောင့်လိုချင်တာဆိုတဏှာပေါ့ဘာလို့လိုချင်လဲဒီခန္ဓာကိုယ်ရဲ့ဒုက္ခမသိတော့မသိတော့ဒါဝိဇ္ဇာမသိတော့လိုချင်တဲ့ ဒါဆုံးလုံးဆရာကြီးကဒါကိုချုပ်ပြီးတော့ဆရာတော်ကြီးကမိတ်နေမသိတော့လိုချင်လိုချင်တော့ဆွဲလန်းဆွဲလန်းတော့ပြုတ်လို့ပြုတ်လို့တော့ခံရရရှိရရှိတော့ခံရပြီးတော့အတူတူပဲကြာအဲ့ဒါကိုပြောတာဒါကိုအတိတ်အကြောင်းတရားတွေကိုဉာဏ်နဲ့မှန်းဆသိနိုင်တယ်လို့ဒီလိုဆရာသမားတွေကမိတ်ကြတယ်ပေါ့ဗျာဒါကတော့ခွန်ကြီးတို့ဟိုရုပ်တရားတွေရဲ့အကြောင်းဖြစ်ပုံမူလအကြောင်းနောက်ပြီးတော့အထောက်ပံ့အကြောင်းပေါ့ နောက်နန္တရားတွေသွားကြောင်းလို့နန္တရားတွေရဲ့မူလအကြောင်းအထောက်ပံ့အကြောင်းတွေ့မရဘူးဟောမျက်စိနဲ့ဒီမျက်စိနဲ့ကိုယ်မှာမျက်စိအကြည်ဓာတ်လေးရှိမယ်ရှေ့ကအစင်းအာယုံလည်းရှိပဲဒီနှစ်ခုပေါင်းစုံတိုက်ဆိုင်လာပါပြီမြင်သိစိတ်ဖြစ်တာအဲ့ဒါကြည့်လိုက်ပါဗျအဲ့တော့မူရင်းအပြင်မြင်သိစိတ်ဘာလို့ဖြစ်လဲမေးရင်ဒီမျက်စိအကြည်ဓာတ်ကလည်းရှိမှရှေ့ကအစင်းအာယုံလည်းရှိမှ ဟောဒီအကြောင်းတွေအကြောင်းကိုဒီမြင်သိစိတ်ကဖြစ်တာပဲတချို့ကဒါမျိုးနားလည်လာဒါကတော့မူလအကြောင်းပေါ့နောက်ဘုန်းကြီးတို့ထောက်ပံ့ကြောင်းကြောင့်ဗာပြောနိုင်လဲဆိုဒီတိုင်းမြင်လို့မရဘူးလေမိုက်ပေါင်နေလည်းမြင်လို့မရဘူးအလင်းအောင်လည်းရှိမှဒီခါဒီလင်းအောင်ရှိတယ်ကိုဘုန်းကြီးကြည်နေတယ်ကိုကအတန်မဲ့ဂရုစိုက်နားတောင်းနေဘုန်းကြီးယောက်ကမသေးခွဲတော့ယောနီတော်မူတယ်ဆင်ញံနှလုံးသွင်းမှုကလည်းရှိမှဟောဒါကအထောက်ပံ့ကြောင်းပဲအဲ့လိုသဘောပေါက်လား ဒါကြောင့်ဘုန်းကြီးဟိုတနေ့ကကြိုးတင်ခဲ့တာအဲ့ဒါလေးတွေပေါ့ဗျာဒီမြင်သိစေဖြစ်ကြောင်းတရား၄ပါးရှိတယ်မူလအကြောင်းတော့ဘုရားတရားဟောတာလေကိုယ်မှာမျက်စိကြည့်ယောဂလည်းရှိရမယ်မျက်စိကြည့်အကြည့်ဓာတ်လေးရှိရမယ်အကြည့်ဓာတ်ပျက်စီးနေမမြင်ရဘူးရှေ့ကအရှင်းအာယုံလည်းရှိရမယ်အဲ့ဒါလည်းရှိမှမြင်နိုင်ပါတယ်ဒါကတော့ဓာတ်ရဲ့အကြောင်းပေါ့ဗျာမူရင်းအကြောင်းဆိုတာနောက်အထောက်ပံ့အကြောင်းဆိုတော့ဘုန်းကြီးတို့ဒီဟာတွေမြင်ဖို့အတွက် လင်းနေမှလေအခုဘုန်းကြီးပုံတော်တခါတည်းလိုက်ဘက်ကကြည်လိုက်မီးကအကုန်ဖွဲ့မထားဘူးဆိုရင်မှောင်တာပေါ့မဲတော့ဘုန်းကြီးတို့လည်းတခါတည်းပြောပြောနေဒီမှာနေအောင်သားသတိမရအောင်တော့ပြောအဲ့လိုမျိုးတွေဖြစ်တယ်မောင်မဲတာဒါကတော့ထောက်ပံ့ကြောင်းပဲသူကကောင်းလွင်ကသတိရလို့ဖွင့်ပေးမဲ့တာဘုန်းကြီးဟိုကြည်ကြည်လေးနဲ့မြင်အောင်စင်ញံနှလုံးသွင်းမှုလည်းရှိနေမဲ့တာဒါကြည်ကြည်လေးနဲ့မြင်ရတာပေါ့ဗျာဒါထောက်ပံ့ကြောင်းအဲ့လိုပါပဲ သောတာဝိညာဉ်စိတ်မှလည်းဟိုတနေ့ကဘုန်းကြီးပြောခဲ့တယ်အဲ့လိုလေးတွေပြန်ပြန်ပြီးတော့ဉာဏ်ထဲမှာသဘောပေါက်လာတယ်နော်အဲသောတာဝိညာဉ်စိတ်ဆိုရင် ကိုယ်မှာနာအကြည်ရုပ်ရှိရမယ်ပြီးတော့အတန်ရှိရမယ်ဒီနှစ်ခုပေါင်းစုံလာရင်ဒါအကြတိစိတ်ဖြစ်တာပဲပျက်စီးနေနားလည်းကန့်နေမှာပေါ့အတန်ကလည်းမရှိဘူးဆိုရင်လည်းမချနိုင်ဘူးဒါမူလအကြောင်းနော်အထောက်ပံ့အကြောင်းဆိုဘာပြောလို့ရမလဲဆိုဒီနေရာမှာ နော်ကပိတ်ထားမယ်အာဂါတအပေါက်ခေါင်းမဟုတ်ပဲနဲ့အလုံးပိတ်ထားမယ်ဆိုမမြင်တော့အာဂါတဓာတ်အပေါက်ခေါင်းလည်းရှိရမယ်ပြီးတော့ဆင်ញံနှလုံးသွင်းမှုလည်းရှိရမယ်ဒါတော့ထောက်ပံ့ကြောင်းပေါ့ဟောဒီကြောင်းနေကြောင်းမို့ဒါတော့စာအတိုင်းပြောတာပါပဲတကယ်တမ်းကျတော့ဒီအကြောင်းကျိုးဟာအကုန်လုံးကြီးပါ။အော်ဒါဒီအကြောင်းကိုမြင်တယ်ဆိုတော့တော့မြင်လဲလုံလောက်ပါတယ်။အော်ဒါဒီဒီအကြောင်းတွေအကြောင်းကိုဒီမြင်သိစိတ်တွေကြားသိစိတ်တွေဖြစ်တာပဲ ဒါလေးတွေသိထားဝေးသေးခြင်းပေါ့ဒါကြောင့်တစ်ခါတစ်ခါမှာဘုန်းကြီးတို့မှာမှတ်တဲ့ခါမှာမြင်မြင်နဲ့မှတ်တယ်ဒီစက္ခုပတာရစက္ခုအကြည့်ယုံလေးလည်းမှတ်နိုင်တယ်နောက်ပြီးတော့ရှေ့ရယူပါဝင်လည်းမှတ်နိုင်တယ်ဒီမြင်သိစိတ်ကိုလည်းမှတ်နိုင်တယ်ပေါ့ဟောဒီမြင်သိစိတ်ကြအကြောင်းကျိုးပါသိမြင်အောင်မှတ်ရတာပေါ့အော်ဒီမြင်သိကသိစိတ်ကမျက်စိနဲ့ဆင်းယူပါအကြောင်းကျိုးတိုက်ဆိုင်လာလို့ဖြစ်ပေါ်လာတာပဲ ဒီနှစ်ခုကအကြောင်းတိုက်ဆိုင်တိုက်ဆိုင်တယ်ဆိုတော့အလောတော်နေစာနေနဲ့မြင်ကတ်လုံးရင်လည်းပဲမြင်မလဲဝေးလုံးရင်လည်းပဲမြင်မလဲအဲ့ဒါအကြောင်းကျိုးတိုက်ဆိုင်တယ်အဲ့ဒါကိုပြောနောက်တစ်ခုကတော့အနံ့ပေါ့ဗျာဘုန်းကြီးတို့ရှိတော့နန္တိစိတ်ပဲပြောတာနန္တိစိတ်မဟုတ်ပါအနံ့ပေါ့ကိုယ်မှာနှာခေါင်းအကြည်ယုတ်လေးလည်းရှိမယ်အနံ့အာယုံလည်းရှိမယ်ဒီနှစ်ခုကအနံ့အာယုံကဒီမှာနှာခေါင်းလာထိလိုက်တော့နန္နာတို့မှုရတာတို့ဒါဖြစ်တာပေါ့အဲ့ဒီ အနတ်သိတဲ့စိတ်ဖြစ်ပေါ်လာအနတ်သိတဲ့စိတ်ဖြစ်ခြင်းရဲ့မူလအကြောင်းပြောစမ်းမှာဆိုရင်ဘာလဲဆိုရင်နှာခေါင်းအကြည်ယုံနဲ့အနတ်ပဲအနတ်အာယုအဲ့လိုမှတ်တာအဲတော့ဒါမူလအကြောင်းဆိုရှင်ဗျာဒီအထောက်ပံ့အကြောင်းပေါ့သူတို့ဒီဟာမျိုးဖြစ်ပေါ်လာဘာလို့လဲဆိုဒီအနတ်ရအောင်လေရှိမှာပေါ့ဗျာလေမရှိရင်ဒီနတ်ကပဲရမှာနော်နောက်ပြီးတော့ဆင်ញံနှလုံးသွင်းမှုကလည်းရှိမှာဆင်ញံနှလုံးသွင်းမှုတတိထားမှုမရှိရင်ဘုန်းကြီးတို့ဒီအနတ်ကို ဘာနာမမသိပါဘူးနာမလည်းမသိပါဘူးဒါမျိုးဖြစ်တယ်အဲ့လိုအဲ့ဒါအထောက်ပံ့ကြောင်းလို့မှတ်ထားမယ်နောက်ရှားအကြည်တဲ့ရှားအကြည်ယုံလေးကလည်းကောင်းမှာခါရီလီမာလေးယောဂီတို့တတိထားမိလားရှားကွဲမယ်ရှားရီနာပေါက်မယ်ဆိုဘာရတာမှမရှိဘူးဘာစားလို့မှရတာမရှိဘူးဒါလေးသိတာဒါရှားအကြည်ယုတ်ပျက်စီးနေရှားအကြည်ယုတ်ကလည်းကောင်းအောင်မယ်စားစရာအစာအာဟာရရတာယုံကလည်းရှိရမယ်အစာတာအစာအစာဆိုတဲ့ရတာ ဒါတွေကလည်းရှိရမယ်ဒီနှစ်ခုပေါင်းစုံတဲ့အခါမှာစာတိစိတ်ဖြစ်တယ်ဒီတော့ရှင်မြတ်ဒီရာကမူလအကြောင်းပဲထောက်ပံ့အကြောင်းကဘာမရှိနိုင်လဲရှိနိုင်ပါတယ်ဒီ6ကံနေစမကောင်းလေဒါဒါဒီဒကမာကြီးတွေဆိုပုံနားလဲပါအင်းချက်တဲ့ပုံနေရာရလဲ6ကကကြီးဘာမှစမကောင်းပါဘူးဆိုဒါရေဓာတ်မပါတဲ့သဘောပြောပါတယ်နော်ရေဓာတ်ရေဓာတ်ကစိုးစိုးလေးမှသူကစားလို့ကောင်းတယ်နော် အဘောဓာတ်ရေဓာတ်ရေပါမယ်ပြီးတော့ဆင်ញံနှလုံးသွင်းမှုဒီအကြောင်းတရားတွေကတော့ထောက်ပံ့ကြောင်းပေါ့တော့ကိုထိသိစိတ်ကိုထိသိစိတ်မှလည်းမတူပါဘူးကိုမှအဲကိုကြည်တတ်ရှိရမယ်ပြီးတော့တွေးထိတဲ့ဖုထဘာယုံပေါ့နော်အဘောဓာတ်ကြံတဲ့ဓာတ်သုံးပါးဖုထဘာယုံလို့ခေါ်ပါတယ်အဲဒီဓာတ်တရားကိုလာထိမယ်ဆိုရင်ဒါသိတာပေါ့အတမန်ထိအောင်လည်းမသိဘူးပေါ့ဗျာနော် အဲတော့မူရင်းအကြောင်းကဘာလဲဆိုရင်ကိုယ်အကြည်ရုပ်ရဲ့ဖုဒ္ဓဘာယောဆိုတဲ့အတွေ့အထိရဲ့ဒါမူလအကြောင်းထောက်ပံကြောင်းကဘာလဲလို့မင်းကျဉ္ဉံလေးလာထိမှတည်တယ်ထထပရိဝိပေါ့ခက်ကျဉ္ဉံထိတယ်ထထပရိဝိစေဉ္ဉံနှလုံးသွင်းမှုဒီလိုပြောပါနောက်ကြံတွေးတယ်နော်ဟိုမနေ့ကပြောတယ်မျက်စိမိတ်နားပိတ်ဒီလိုတရားမှတ်နေတဲ့အခါကျတော့ဒါတွေကိုကြားတော့ကြားတော့ပေါ့နော်ဒါတွေဥပ္ပခါပြုတ်ထားတယ်အာယုတခုတည်းစိတ်ဆိုင်ရတယ်နော် စကားစားမှာဘယ်သူမှစိုးရကျင်တော့ဗောဗျာဘုန်းကြီးတို့ခဏခဏပြောပါတယ်ဟိုလောကြည့်ပြီးတော့လုပ်လို့မရဘူးပထမဆုံးတိုင်းတာတခုဝိပဿနာသွားခဏိကသမာဓိမျိုးခဏိကသမာဓိလည်းဘုန်းကြီးခဏခဏပြောပြပြီခဏိကသမာဓိမျိုးရမယ်ဇန်တိုင်းသွားရင်ဇန်သမာဓိမျိုးရမယ်ရပြီးမှရှေ့သွားလို့ရတယ်လောဘကြီးလို့မရဘူးဘာမှမရဘဲနဲ့မှတ်နေလို့မှတ်လို့မရဘူးလည်းရတော့ဗျာဘာသိညာမှမဖြစ်ဘူးဒါကြောင့်မို့ဘုန်းကြီးတို့တော်တော်များများက တခါလာလဲဒါတခါလာလဲဒါပဲဘာမှတိုးတက်မှုမရှိတာတွေဖြစ်ကြတာတွေပဲဘုန်းကြီးလည်းလိုချင်လို့လုံတာဆိုကိုရက်ဆောင်ပါခါရီလေးကျတော့လုံတိုင်းမရတာတွေအများကြီးရှိတယ်တပတ်၁၀ရက်လောက်နဲ့ရဖို့သိမလွယ်ဘူးကြနော်ဒီလောက်အဲ့လောက်လွဲနေလဲဘုန်းကြီးတို့ခုလောက်ဒီမနေဘူးရကြာလာပြီကြိုးကုန်အခုထိဘုန်းကြီးတို့တွေရှိနေသေးရဆိုတော့ဒါကလိုအပ်ချက်တွေရှိနေလို့ပေါ့နော်ပါရမီတွေအားနေလို့အသိဉာဏ်တွေအားနေလို့ဒီလိုပဲပြောအောင် နောက်ကြံတွေးစရာအာယုံ ကြံတွေးစရာအာယုံဆိုတာကဘာလဲဆိုတော့ဒီကိုယ်မှာမနောဘဝင်အကြည်တတ်ရလည်းရှိတယ်ဘနောဘဝင်မနောအကြည်တတ်လို့ခေါ်ကြိုက်တယ်လို့ခေါ်ပါမနောလာတော့ဘုံကိုပိစ16ခုလို့ဆိုပြီးတော့အသိဉာဏ်မှာတိကျဖွင့်ထားပါဆိုထားပါအဲ့တော့မနောဓာရဆိုတာမနောဖွင့်ကြည်တတ်လေးရှိရမယ်ပြီးတော့ဓမ္မဆိုကြံတွေးစရာအာယုံလေးရှိရမယ်ဒီတစ်ခုပေါင်းစုံလာတဲ့ခါမှာ ကြံတွေးတဲ့စိတ်အတွေးစိတ်ဖြစ်တယ်ဒါမူလအကြောင်းပဲနော်မနောဘဝင်ကြည်တတ်ရဲ့ကြံတွေးစရာအာယုံကဒါပဓာနာအကြောင်းနော်အထောက်ပံ့အကြောင်းဆိုတာဘာလဲဆိုတော့ဒီကြံတွေးစရာအာယုံမနောဘဝင်ကြည်တတ်လေဘယ်မှာပြည့်လဲဟရိယဝတ္ထုဟရိယဝတ္ထုကဘာလဲဒီနှလုံးသားပေါ်မှာမိတီနဲ့လက်တစ်ဖက်လောက်ရှိတဲ့သွေးဒါတွေကလည်းလေပတ်တယ်အဲ့ဒီဟရိယဝတ္ထုရုပ်ရှိရမယ်ပြီးတဲ့အခါကျမှမယောနီတော်မနိတိကာရဆင်ញံနှလုံးသွင်းမှုရှိရမယ် အဲ့လိုတွေသိရမယ်ဒါကတော့အထောက်ပံ့ကြောင်းပေါ့သူကအဲ့လိုခွဲပြသွားတယ်ရုပ်ပဲဖြစ်ဖြစ်နာမ်ပဲဖြစ်ဖြစ်မူလကြောင်းအထောက်ပံ့ကြောင်းဒါတွေကွဲကွဲပြားပြားသိရမယ်ဆိုပြောသွားပါတယ်နော်ဒါတွေကိုဘုန်းကြီးတို့ဒီကာလသုံးပါးလုံးမှာရှုမှတ်ရမယ်လို့ပြောတယ်ပြစ္ဆုတ်ပံမှာလည်းရှုမှတ်နိုင်တယ်အနာဂတ်မှာလည်းရှုမှတ်နိုင်တယ်ပြီးတော့အတိတ်မှာလည်းရှုမှတ်နိုင်တယ်ဒီလိုပြောတယ်နော် ဘုန်းကြီးတို့ဟိုအစ္ဆတဗိတာလို့ပေါ့ကိုယ်ခန္ဓာကိုယ်မှာရှိတဲ့ရုပ်တွေဝင်လေထွက်လို့ကိုအစ္ဆတဆိုပြတော့မှအဲမာသရိပ္ပံသုတ်ထကရအဲ့လိုမိမ့်ပါသူများတဏ္ဍာမှာဖြစ်တဲ့ဝင်လေထွက်လို့ကိုဗိတာဒါမျိုးမိမ့်တာရှိပါတယ်အဲတော့ကိုယ်တဏ္ဍာမှာရှုဖို့လိုတယ်လို့သူများတဏ္ဍာမှာရှိတဲ့ရုပ်ကိုလည်းရှုရမယ်ဒါကြောင့်မဟာဗောဓိမြတ်ဆရာတော်ကြီးပြောတဲ့စကားလေးဘုန်းကြီးကြားလို့ယူပြောခဲ့ပါတယ်အဲလေဝင်လေထွက်လေရှုသွင်းတာပေါ့လေကသူကတော့ပါခွဲလိုက်တာဗိတာရှုသွင်းလိုက်တဲ့ နေအဲ့ဒါကိုသိတာအစ္ဆတသူကအဲ့လိုခွဲဒါလည်းယုတ်တိရှိပါတယ်သူပြောတာဟိုထကရာကတော့ကိုယ်တဏ္ဍာမှာ ဖြစ်နေတဲ့လေကိုအစ္ဆတသူများတဏ္ဍာမှာဖြစ်နေတဲ့လေကိုပိဋ္ဌဒီလိုပြောတယ်ဟုတ်အဲ့ပဲသူများတဏ္ဍာမှာဖြစ်တဲ့လေကြနုမာနာနီးနဲ့မှန်ဆသိရဒီတိုင်းပဲဒီမှာလည်းအဋ္ဌနာကပစ္စုပန်ဒိဋ္ဌနာက၃မျိုးလုံးရှုမှတ်ရမယ်ဒီလိုများသောအားဖြင့်တော့ ဒီအတွေးအာယုံတို့ဘာတွေကြအတေကောနာကဝရှုမှမိတတ်ပါတယ်။ဉာဏ်နဲ့အာယုံကြတော့အတိတ်နာကရှုမှဖို့ခက်ခဲလို့ဆိုရင်တော့အနုမာနာနီးနဲ့အနုမာနာဆိုမှန်ဆသိတဲ့နီးနဲ့ပဲတွေ့မြင်နိုင်ပါတယ်။ဒါကတနည်းလို့မှတ်ထားမယ်နော်။နောက်ဒုတိယနည်းတချို့ယောဂီကြတော့ဘာလို့ပြန်လဲဆိုတော့ခုနကပါပဲပြန်ပြောတာပါပဲ။ဒီဒါဒီမှာကြတော့ အတိတ်အကြောင်းတွေမပေါ်မပြောတချို့ယောဂီကဒီဒီဒီဓာရ6ပါးအာယု6ပါးမှာဖြစ်ပေါ်တဲ့ဟာစာသိတယ်ဘယ်လိုသိလဲဆိုဟောမျက်စိအကြည်ဓာတ်နဲ့အစင်းအာယုရှိလို့ဒါဒီအစိမြင်သိစိတ်က ဖြစ်တာပဲဒါမသိမဖြစ်ဘူးဒါတော့ပဲသိတယ်တချို့အဲ့လိုမျိုးသူကဒီဟာကိုအရင်သိတယ်နာနာအကြောင်းတရားကိုဒီမြင်သိစိတ်ကြားသိစိတ်ဆိုလည်းမတူ နားအကြည်ဓာတ်နဲ့အတန် ရှိလို့ဒါကြားသိစိတ်ဖြစ်တာပဲနာကြည်တတ်တဲ့အတန်ကအကြောင်းပေါ့နော် နာကြည်တတ်တဲ့အတန်ရှိတဲ့ရှိတဲ့အတွက်ကြောင့်မို့ဒါကြားသိစိတ်ဖြစ်တာပဲဒါမျိုးသိတယ်နှာခေါင်းကြည်တတ်တဲ့အနံ့ရှိတဲ့ရှိလို့အနံ့သိစိတ်ဆိုဖြစ်တာပဲဒီလိုသဘောပေါက်ရှာကြည်တတ်တဲ့စားစရာရတာရှိလို့ရှိတဲ့အတွက်ကြောင့်မို့ရှိတဲ့အတွက်ကြောင့်စားသိစိတ်ဆိုဖြစ်တာပဲကိုယ်အကြည်ဓာတ်နဲ့အတွေ့အထိဖုဒ္ဓဘာယုံ ဆိုတဲ့အတွေ့အထိ ကြောင့်မို့ထိသိစိတ်ဆိုဖြစ်တာပဲမနောဘဝင်ကြည်တတ်နဲ့ကြံတွေးစရာအာယုရှိလို့ရှိသောကြောင့်ကြံတွေးစိတ်စိတ်ဆိုဖြစ်တာပဲအဲ့ကြတော့ဗာလဲဆိုရှေ့ကမျက်စိကြည်တတ်တို့အစင်းအာယုတို့ဒါရုပ်လေနောက်ကဟာနာလေဒါအကြောင်းကျိုးဒီရုပ်တွေကြောင့်ဒီအကျိုးဖြစ်တယ်เนาะဒါကတော့ရုပ်တွေကြောင့်ပေါ့အကျိုးဖြစ်ပုံကိုပြောတယ်နောက်တစ်ခုဗာဆက်ပြောလဲဆိုတော့ဒီ ဘုန်းကြီးတို့တရားနာတာပဲဖြစ်ဖြစ်တခုတရားကြုံတာပဲဖြစ်ဖြစ်ပေါ့နော်ဆင်ញံနှလုံးသွင်းတာကိုအခုလမ်းသွားရင်လာရင်လည်းပေါ့နော်အတုပတခုတွေ့တယ်ဘုန်းကြီးတို့နိုင်ငံမှာဒီနိုင်ငံမှာတော့ဟိုဖြူနေဟုံးနေပါလိရှိတာဟုတ်ဘုန်းကြီးတို့နိုင်ငံမှာကြအိတ်နေပါထားတယ်ကြောင်းနေပါထားတယ် အိုးအိမ်မှာတိုက်ဆိုင်သွားတချို့ကြဆင်ញင်နှလုံးမသွင်းတာတကအိုးဒီနေ့တော့အလောင်းအတုပါကြီးတွေ့တယ်နမိတ်ကိုမကောင်းဘူးဒီလိုယူဆတချို့ကြတော့ဒါကိုဆင်ញင်နှလုံးသွင်းတတ်တယ်ဩလူတိုင်းလူတိုင်းသိကြတာပဲပရမတုသိခြင်းတရားချင်းဟောငါလည်းပဲသူ့လိုပဲသိနိုင်ပါလားအဲ့လိုအဲ့ဒီကကြတော့ယောနိတော်မနိကာရကြောင့်ကုသိုလ်ဖြစ်တယ်လို့ပြောတာနော် ဒါဆင်ញင်နှလုံးသွင်းတတ်လို့ကုသိုလ်ဖြစ်တယ်ဆင်ញင်နှလုံးသွင်းတတ်မှုအကြောင်းကုသိုလ်ဖြစ်မှုအကျိုးအဲ့ဒါသိလိုက်တယ်နော်ဒါလောကထဲနေကြုံရတယ်နော်ဒီပြဿနာအဲ့ဒါကိုထကရာဒီနည်းကြတစ်ခုချင်းရှင်းပြတယ်ဟောတိတဲ့နေရာရပ်မှနေလို့ဘုန်းကြီးတို့စစ်ဖြစ်တဲ့နေရာတွေရပ်တယ်နေဘယ်လိုမှဒီကုသိုလ်ဖြစ်စရာအကြောင်းမရှိဘူးဗျဒီလိုတရားတွေနာဖို့မလွယ်ဘူးနော်တင့်တော်တဲ့နေရာ ငြိမ်းချမ်းတဲ့အရာစစ်ပေးတွေကင်းတဲ့နေရာခိုးဆိုးတိုက်ခတ်မှုပေးတွေကင်းတဲ့နေရာမျိုးနေမှဒီကုသိုလ်တရားလည်းဖြစ်နိုင်နော်ခုနကကုသိုလ်ဖြစ်ကြောင်း၄မျိုးကိုတစ်ခုချင်းပြောပြတာယောနိသောမနိကာကကြောင့်ယောနိသောမနိတေကာကဆင်ញံနှလုံးသွင်းမှုတတ်လို့ကုသိုလ်ဖြစ်နိုင်တယ်လို့ဟုတ်လားစစ်ပေးအန္တရာယ်ပေးတွေကင်းတဲ့အရာတွေတောင်မှဖြစ်လို့ငါကုသိုလ်ရတာပဲကုသိုလ်ဖြစ်တာပဲဒီတရားနာတဲ့ကုသိုလ်တွေဖြစ်တဲ့သီလကုသိုလ်တွေကျင့်သုံးရတယ်တရားထုတ်တဲ့ကုသိုလ်တွေကျင့်သုံးရတယ် ဒါတွေပေါ့နောက်သူတော်ကောင်းတဲ့ပေါင်းခြင်းကြောင့်ဒါကုသိုလ်ဖြစ်တာဘုန်းကြီးတို့သူတော်ကောင်းမဟုတ်တဲ့ပုဂ္ဂိုလ်ကြတော့ဘာဖြစ်မလဲလောင်စားရုံခေါ်သွားမယ်တောက်စားတဲ့နေရာခေါ်သွားမယ်သူတော်ကောင်းကြတော့ဟုတ်လားကိုဒီကောင်းတဲ့ဟာတွေလှုပ်ဖို့ဟာတိုက်တွန်းပေးတာပေါ့ဗျာနော်ဒါကိုသူတော်ကောင်းခေါ်ပါအဲ့ဒီသူတော်ကောင်းနဲ့ပေါင်းဖော်ရခြင်းကြောင့်သူတော်ကောင်းနဲ့တွေ့ဆုံရောငါတို့မှာကုသိုလ်တွေဖြစ်နေပါလားဒီလိုအကြောင်းကျုံမြင်ပါတယ် နော်ပြီးတော့သူတော်ကောင်းတရားတွေကြားနာရင်ကြောင့်ကုသိုလ်တွေဖြစ်နေပါလားအခုဘုန်းကြီးတို့ဒီအလုပ်ပေးတရားတွေနဲ့ကြားနာတာဒါကုသိုလ်ဖြစ်တာပဲနော်သူတော်ကောင်းတရားနဲ့ဒီလိုအကြောင်းကျိုးလေးတွေမြင်တယ်နောက်ဒီလိုအကြောင်းတွေအကျိုးတွေဖြစ်ဖို့ဆိုရှေ့ကအတိတ်ကကုသိုလ်ကံတွေပါခဲ့မှာကုသိုလ်ကံတွေမပိုင်နဲ့ဒီလိုမဖြစ်ဘူးဟောငါတို့ရှေ့အတိတ်ကံကောင်းတွေကြောင့်ရှိခဲ့ဘူးလို့ဒီကုသိုလ်ဖြစ်တာပဲနော်ဒါကကုသိုလ်ဖြစ်ခြင်းအကြောင်းတွေမြင်လာတာ အကုသိုလ်ဖြစ်ခြင်းကြောင့်ရဒါကိုပြောင်းပြန်ပြန်ပြောသွားတယ်တက္ကရာဒီနည်းမှာနော်ဟောဆင်ញင်နှလုံးမသွင်းတတ်ခြင်းကြောင့်အကုသိုလ်ဖြစ်တာပဲခုနသွားရင်လာရင်လည်းဟိုခွေးသေးပေါက်တွေ့မယ်အကောင်သေးပုတ်လေးတွေ့တယ်ဟောအဲသူကဘယ်နဲ့ဒီနာလာပြစ်ထားတယ်မသိဘူးစာရီလို့ပေါ့ကိုခွေးကိုကိုကြောင်ကိုတို့ဘုန်းကြီးတို့နိုင်ငံဖြစ်တာဒီနိုင်ငံမှာတော့တွေ့နေတယ်နော်ဒီခုနအလောင်းကောင်တစ်ခုတွေ့တဲ့ကမဆင်ញင်တတ်တဲ့ခါကျဒါအကုသိုလ်ဖြစ်တယ်ဒါလေးတွေတခါတည်းတန့်မြင်တာအကြောင်းကျိုး ဟောနောက်တစ်ခုကကြပါလေဆိုတော့စစ်ဖြစ်တဲ့နေရာလေးအော်ငါတို့နေရာတော့ကုသိုလ်မဖြစ်တာပဲမငြိမ်းချမ်းတဲ့ရာဒေတာငါတို့နေပြီးတော့အကုသိုလ်ဖြစ်တာပဲမငြိမ်းချမ်းတဲ့နေရာတွေရာတဲ့ခိုးခါမှကြောက်တာလို့လူရခါမှကြောက်တာလို့ဘယ်ကုသိုလ်ဖြစ်တော့နော်မကောင်းတဲ့လူတွေနဲ့ပေါင်းပြီးတော့အကုသိုလ်ဖြစ်တယ်နော်မကောင်းတဲ့တရားတွေပေါင်းပြီးမကောင်းတဲ့တရားတွေနာခြင်းကြောင့်နာအကုသိုလ်ဖြစ်တယ်ရှေးအတိတ်ကမကောင်းတဲ့အတွက်ကြောင့်မို့အကုသိုလ်တွေဖြစ်တယ် ဒီလိုကုသိုလ်ဖြစ်ကြောင်းအကုသိုလ်ဖြစ်ကြောင်းတရားတွေလည်းညာထဲမှာမြင်လာပါလေတဲ့ကြောင်းကြုံမျိုးဒါကတော့နောက်ကပြောကျင်တာမြင်သိစိတ်ကြားသိစိတ်တွေကဒါနိုင်နေပဲအကျိုးတရားတွေနော်ကုသိုလ်ဆိုလည်းနိုင်နေပဲအခုပြောကျင်တာရုပ်အကြောင်းတရားတွေးပြင်မှုတကထပ်ပြောပြတယ်ဒီကံစိဥရုအာရအကြောင်းဘုန်းကြီးတို့ဒီရုပ်တရားဖြစ်လာတာနော်အတိတ်ကကံတွေကပြုတ်ခဲ့တဲ့အတွက်ဘုန်းကြီးတို့တုံးနဲ့တူလေ မျက်နာချင်းမတူမျက်လုံးချင်းမတူနှာခေါင်းချင်းမတူအတန်ချင်းမတူဉာဏ်ချင်းမတူဒါအတိတ်ကံကြောင့်ဟောဒီရုပ်တရားတွေဖြစ်လာတာပဲချို့ကြအတန်သိကောင်းတယ်ချို့ကြရုပ်သိလှဒါမျိုးလေးတွေပေါ့ပြီးတော့စိတ်စိတ်ကြောင့်မို့နော်ဘယ်လိုပါခြင်းနဲ့စိတ်ကြောင့်မို့ဒီရုပ်တွေဖြစ်လာတယ်သွားတဲ့ရုပ်လေးတွေဖြစ်ထိုင်ခြင်းနဲ့စိတ်ကြောင့်ထိုင်ရုပ်လေးဖြစ်တယ်တရားနာခြင်းနဲ့စိတ်ကြောင့်ဒီမှာတရားနာတဲ့ရုပ်တွေဖြစ်နေတယ်ဥဒု ပူလာရင်ယောဂတစ်မျိုးပြောင်းအေးလာရင်ယောဂတစ်မျိုးဟောဥရုကြောင့်မလဲဒီယောဂပြောင်းလဲနေတာပဲဒါလည်းသဘောပေါက်အစာမစားမီဘုန်းကြီးတွေယောဂတစ်မျိုးအစာစားပြီးယောဂတစ်မျိုးဒါအာရကြောင့်ဖြစ်တယ်အဲ့ဒီလိုတွေမြင်သွားလို့ရှိရင်ဘယ်လိုဖြစ်လာလဲဆိုဒီအကြောင်းကျိုးသဘာဝမြင်သွားရင်ခုနပထမနီးမှလည်းအဲ့ဒါပြောခဲ့တယ်ဘုန်းကြီးအဲ့ဒါပြောတာကြံသွားတယ်ပထမနီးမှလည်းအဲ့လိုအကြောင်းကျိုးသဘာဝတွေမြင်သွားရင်ဘုန်းကြီးတို့ဟိုတနေ့ကယုံမှားမှု ဟိုဝိသိကိစ္စယုံမှဝိ16မျိုးပျောက်သွားပယ်သွားအခုပြောတဲ့အကြောင်းအကျိုးတွေမြင်ရင်လည်းပဲယုံမှယုံမှချင်း16မျိုးပါပယ်သွားတယ်နော်အကြောင်းကျိုးမြင်ရင်ယုံမှမှုကပယ်သွားတယ်၊ကွာကြသွားတယ်ပေါ့ဗျာအခိုက်အတန့်ပေါ့ဒါဒုတိယအနည်းဒါတွေကတော့ဘုန်းကြီးတို့ရှုမှတ်ရင်လည်းတွေ့နိုင်တဲ့လောလကူတွေ့နိုင်တဲ့အကြောင်းကျိုးတွေပဲနောက်တစ်ခုကကြတော့တတ္တိယအနိကြပါလဲဆို ဒီဒါကြောင့်နည်းနည်းအဆင့်မြင့်သွားတယ်ဗျ။ဘာမြင်လာလဲဆိုတချို့ယောဂီတွေဒီယုံဏတရားတွေဟိုဘင်္ဂညာပေါ့ဗျာ။ဘင်္ဂညာကြောင့်ယုံဏတရားတွေရဲ့အပြက်ပဲမြင်တာနော်။အဲ့ဒီလိုအပြက်မြင်လာတာနော်။ခုနကတော့ဘုန်းကြီးတို့ဟိုဥရဗျညာပြီးတော့ဘင်္ဂညာဘင်္ဂညာညာပါလို့ယုံဏတရားဥရဗျညာကခတ်သွက်သွက်ပေါ့ခတ်သွက်သွက်ပြောက်ယုံတရားဏတရားတဲ့တိတ်မြန်နေဖြစ်စင်းနေမြန်လာနောက်ပိုင်းဉာဏ်တွေထက်မြက်လာတဲ့အခါကျတော့ ဥရပြညာနောက်ပိုင်းမှာရုပ်တံတရားတွေခတ်သွက်သွက်ပေါ့ခတ်သွက်သွက်ပြောက်ဆိုတော့ကဟိုလိုဖောင်းမိရှုတဲ့ပုံကများကြတဖောင်းတဲ့တပိန်နဲ့မဟုတ်ဘူးအာဖောင်းနေများကြီးပဲရှုရှိုက်တဲ့ကမှာတရှုတဲ့တရှိုက်တဲ့မဟုတ်တကွေးတဲ့တဆနဲ့မဟုတ်ဘူးအများကြီးတွေ့တယ်အဲ့လိုခတ်သွက်သွက်ပေါ့ခတ်သွက်သွက်ပြောက်ဖြစ်ဖြစ်ဖြစ်ဖြစ်ရနေနောက်ပိုင်းကျတော့ဖြစ်စဉ်တွေကတိတ်မြန်တော့ဖြစ်စဉ်မမြင်မအပြက်ကျင်မြင်တာဘယ်ကညာဒီတတ္တိယနေရကြတာဆိုရင်တချို့ယောဂီကြတော့တဲ့ယုံ nant တရားတွေ ဘင်းအပြက်ကိုမြင်တယ်မြင်တဲ့ခါကျသူကဘာသဘောပေါက်လာလဲဆိုတော့ဟိုယုံနံတရားကြီးဒီလူခုနဥလာတို့ရင့်ရော်တာတို့သေတာတို့ဟာဒီပရိသန်နေနေခဲ့လို့ပရိသန်နေခဲ့ခြင်းကြောင့်ဖြစ်တာပဲဒီလိုပြတ်သွားတာတွေကကိုနေခြင်းယုံနံတရားအပြက်ကျင်မြင်လာတော့ဒီကအကြောင်းပြမြင်လိုက်တယ်ငါဒီဘဝကိုရခဲ့လို့ပိုတာတို့သေတာတို့ ဖြစ်ကြတာပဲခုနကဒါကြောင့်ဘုရားဆရာတော်ကြီးကဒီယုံနာတရားတွေဘင်ကိုအသေးလေးခေါ်တာပေါ့ဗျာဘုန်းကြီးတန်ခုကြားပြီးပြောက်ဟောပြီးပြောက်ကြားပြီးပြောက်ရုပ်ကိုလည်းကြည်နေတော့ဒီရုပ်ပဲတရားတကယ်တမ်းချက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြတ်တာအဲ့ဒါအသေးလေးခေါ်တယ်အသေးလေးမြင်ရင်အသေးကြီးကိုလည်းဘုရားဆရာတော်ကမြင်နိုင်တယ်ဒါပြောတော့ဒီဘင်ကြီးရဲ့အပြက်တွေအပြက်တွေအပြက်တွေအပြက်တွေမြင်လာတဲ့ခါကျတော့ဒီသေခြင်းတရားဘုံမြင်လာတာဟောဒီ မြင်တော့ပြက်ပြက်နေတော့ငါလည်းတနေ့သေရမှာပါလားဒီလိုဖြတ်လာတာဒီလိုတွေမြင်လာတာဒါကြောင့်မို့အော်ဒီယုံနံတရားတွေအိုခြင်းသေခြင်းဟာပရိသန်နေနေခဲ့လို့ဒီဘဝတွေရခဲ့လို့ဖြစ်တာပဲအဲ့လိုအကြောင်းကြုံမြင်နေတယ်ဒီလိုပြောတယ်ပြီးမှဒါတော့ဟိုဒိသသဘောပပုံစံမျိုးပြောသွားတယ်ဘာပြောလာလဲဆိုတော့ဒီပရိသန်နေဘာလို့နေလဲတော့ကံနေပြုတ်ခဲ့လို့နော်ကံဘဝတွေဘာပစ္စယစာတိပေါ့ ကံနေပြုလုပ်ခဲ့လို့ပရိသန်နေနေရတယ်ဒါမျိုးတွေပြန်ဆင်မြင်ဒါတော့ပရိသတ်တို့ဘာခတ်ဆန်ဆန်ဖြစ်သွားပြီးတော့ဘဝကဘာလို့ဖြစ်လဲလို့မေးရင်ကာမဘဝဘာလို့ဖြစ်လဲဆိုဒီကံတွေကိုအကောင့်ထင်မှပြီးဆွဲလန်းခဲ့လို့ပေါ့ဗျာဆွဲလန်းခဲ့တဲ့အတွက်ဒီဘဝဆိုတဲ့ကာမဘဝဖြစ်လာဘာဖြစ်လို့ဒီဆွဲလန်းတယ်လဲလို့မေးဆွဲလန်းမှုကြတော့ဆွဲလန်းမှုဘာလို့ဖြစ်လဲဆိုရုပ်နာတရားတွေကိုက နှစ်သက်တာပေါ့နှစ်သက်တယ်လိုချင်တယ်တောင့်တတယ်ဒါကြောင့်မို့တဏှာရှိလို့ဥပါဒံဖြစ်တယ်အဲ့လိုပေါ့ဗျာပြောတော့ပရိစ္ဆသမုပ္ပါတရားတွေပဲထပ်ပြီးတော့ပြောသွားတော့ပါအဲ့လိုအကြောင်းကျိုးတွေဆက်ဆက်ပြီးတော့ဉာဏ်နဲ့မှမြင်လာမယ်တဲ့ဒီနည်းကတော့သူကဗာပြောချင်တာလေဆိုတော့ဒီသင်္ခါရတရားတွေကိုပရိလောမကြောင်းများပြီးယုံနာတရားတွေကိုအကြောင်းကျိုးမြင်တာနော်နောက်ကနေပြန်ကြည့်တယ်နော် နောက်ဆုံးအဆုံးကနေတောကပတိတွေဘာလို့ဖြစ်လဲဇရာမရဏဖြစ်ပထမဇာတိဇရာမရဏပေါ့ဇာတိကြောင့်ပဋိသန္ဓေနဲ့ကတော့ဇရာမရဏဖြစ်တယ်နော်ရှေကဇာတိရှေကဘဝပစ္စယဇာတိနော်ဘဝဆိုတာကံနေတော့နော်ဘာလို့ပဋိသန္ဓေနေကြလဲရှေတော့ကံနေပြုလုပ်ခဲ့လို့ဒီဘဝတွေရခဲ့အဲ့လိုနောက်ကနေပြောင်းပြန်ပြန်ကြည့်တယ်ပြောင်းပြန်ပြန်နားလေတော့ပရိလောမအနေနဲ့နားလေဒါပရိသတ်တော့ကနားလေမှာပုတ်ကောင်းတယ်အဲ့ဒါဆိုပုတ်ပြောရတာတွေ့ အဲ့လောက်ပဲတို့တို့ချင်းချင်းမှတ်ရအောင်နောက်ကြဒါဒီခွင့်သိမ့်ပြောအဲသရုတ်ထနီကတော့ဘာလဲဆိုရင်သရုတ်ထနီကဘာလဲဆိုရင်ခုနကပရိစ္ဆသမုပ္ပတရားတွေဟိုဥရပြညာလောက်ဘင်္ဂညာလောက်ဥရပြညာကြော်သွားဘင်္ဂညာလောက်မှာじゃပရိစ္ဆသမုပ္ပတရားတွေကိုကြောင်းကျိုးပြောင်းပြန်နောက်ကနေရှေ့ကိုပြောင်းပြန်ပြန်နားလဲသဘောပေါက်တယ်ဒီကြောင်းကျိုးမြင်တယ်လို့ပြောဒီလိုကြောင်းကျိုးမြင်ရင်လည်းပဲယုံမတန်ညာလိုလိုကြွာသွားတယ်ဒီလိုမိတ်ပါတယ် နောက်သရုတ်ထနိယပါလဲဆိုတော့ဒီကအနုလောမအနုလောပေါ့နော်မတိလို့ဒီတချို့ယောဂီကဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်ဒါပရိစ္ဆသဘောဟောတဲ့တိုင်ကအနုလောမဝိဇ္ဇာပြီးသင်္ခါရသင်္ခါရပြီးဝိညာဏဒါပြောတာအဲ့ဒီတိုင်မြင်တာနော်ဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်အဲ့ဒီလိုအနုလောမအနေနဲ့ပရိစ္ဆသမုပ္ပါတိတယ်အဲ့ဒီလိုသိသွားရင် ကာလသုံးပါးလုံးမှာသိမြင်သွားရင် ဘုန်းကြီးတို့ယုံမတန်တဲ့16မျိုးပဲခွာလွန်မြောက်သွားနိုင်တယ်ဒါကတော့သုဋ္ဌာနီပေါ့နောက်ပိစမနီပိစမနီကြတချို့ကြပါလဲဆိုတချို့ယောဂီကဝတ္တရားကမ္မဝိပါကဝကိလေသာဝတ္တမပါအောင်နော်ဥက္က၃မျိုးရှိတယ်ဒီမှာကမ္မဝဝိပါကဝကမ္မဝဝိပါကဝအဲ့ဒီဝတ်နှစ်ခုအပြင်ယုံနာနေရဲ့အကြောင်းကျိုးကိုတွေးမြင်တာနော်ကမ္မဝဆိုတာကံနေပေါ့ဗျာ ဒီကံတွေပြုခဲ့လို့ဒီအကျိုးရတာပဲနော်ကံကကံဝိပါက အကျိုးနော်ကောင်းတဲ့ကံတွေလုပ်ခဲ့လို့ကောင်းတဲ့အကျိုးတွေရတာပဲဒါကမ္မဝိရသဘောပဲနော်ဒီအကျိုးကိုမိပြီးတော့ဘုန်းကြီးတို့ဗာပြလို့ဒီကောင်းတဲ့ဘဝလေးရတယ်ဒီအကျိုးမိပြီးတခါကံအသစ်တွေပြုလုပ်ပြန်တာဒါတွေကိုလဲနေတဲ့သဘောမျိုးပြောတယ်ကံအသစ်ကြောင့်အကျိုးဝိဘက်အသစ်တွေဖြစ်ပြန်တယ်ဒီနည်းနဲ့ဒီကံနေနဲ့ကံနဲ့အကျိုးဝိဘက်တစ်လှည့်စီဖြစ်နေတာကိုမြင်တယ် နော်အဲ့ဒါမျိုးဒီကိုကံကိုကမ္မဝတ်အဲ့ဒီလိုဖြစ်နေပြီဖြစ်နေတော့ကံကိုကမ္မဝတ်လို့ခေါ်တယ်အကျိုးဝိပါကဝတ်လို့ခေါ်တယ်နော်အဲ့ဒီကိုကံနဲ့အကျိုးတလက်စီဖြစ်တာအကြောင်းကျိုးအကြောင်းကျိုးအကြောင်းကျိုးအကြောင်းကျိုးဖြစ်နေတာမျိုးကိုဒါမြင်တယ်လို့ဆိုတယ်ဒါကြတော့အဲ့ဒါမှထပ်ပြီးဖွင့်ပါတယ်ကမ္မဝတ်ဆိုတာတဲ့အိမ်မှာထပ်ပြီးပရိသတ်သုံးပါအချင်းချုပ်ကိုပြန်ပြောပါတယ်ဝိဇာသင်္ခါတဏှာဥပါဒကာမဝတိတရား၅ပါးပေါ်ကာမဝ ခုနစကားပဲပြန်ပြောတာပါပဲဟိုဆုံးလုံးဆရာတော်ကြီးမိတ်တဲ့စကားပေါ့မသိတော့လိုခြင်းလိုခြင်းတော့ဗာလဲဆွဲလန်းဆွဲလန်းတော့ပြုလို့ပြုလို့တော့ရရှိရတာကာမဝတ္တရားလေးပဲနောက်ဒီဝိပါကဝတ်ဆိုဒီဘက်ဘဝမှာရလာတဲ့စိတ်တွေနာယုတ်တွေအာယနာတွေဖတ်တာတွေဝိညာဉ်တွေဒီတရား၅ပါးပေါင်းကားထားဝိပါကဝတ်အဲ့ဒီလိုကာမဝဝိပါကဝတ်အနေနဲ့ကြောင်းကျိုးအနေနဲ့မြင်သွားတယ်တချို့ယောဂီကဒီလိုလဲမှတ်တာပေါ့ အဲ့ဒီလိုမြင်သွားတဲ့ခါကျရင်တဲ့ဒီပုဂ္ဂိုလ်ဟာဒီယုံမတန်တရားတွေပျောက်သွားတယ်ယုံမတန်တရား16မျိုးပေါ့နော်ဘုန်းကြီးတို့ဗိဓမာကျ10မျိုးတုတ်တန်ကျ16မျိုးအဲ့ဒီလွန်လွန်မြောက်သွားတဲ့အတွက်ဒီနီးနဲ့လည်းသိနိုင်တယ်ပြောချင်တာကတော့ဘုန်းကြီးတို့ချင်းချုပ်ပြောရင်ကြောင်းကျိုးသိတဲ့ကပရိစ္ဆသမုပ္ပါနီးအနေနဲ့လည်းသိနိုင်တယ်တခြားကြောင်းကျိုးအနေနဲ့လည်းသိနိုင်တယ်ဒါကြောင့်မို့ဒီမာသရိပဏ္ဏတုတ်တန်တို့ကဘုန်းကြီးပြောခဲ့တယ်ဇံပိုင်းအနေနဲ့တော့ ဘုန်းကြီးတို့ပရိသသမုပ္ပဟုတ်လားဇန်တရားတွေကျင့်ကြအထောက်တဲ့မှာအိမ်မှာသီရိပဒံတုတ်ထကရာကဘာပြောလဲပရိသသမုပ္ပနီးနဲ့ကြောင်းကျိုးသိရမယ်ဆိုပြောတယ်နောက်တစ်ခါဘုန်းကြီးဇံမရတဲ့ပုံကိုများအတွက်တစ်ခါထပ်ပြောပါတယ်ဒီဒီဒီမာသီရိပဒံတုတ်ထကရာပါဠိကိုကင်ပြီးတော့အဲ့ဒီကကြအကြောင်းကျိုးဆင်ခြင်ပုံလေးကိုတစ်မျိုးပြန်ပြောသွားပါတယ်နော်ဟိုတနည်းကပြောဖာဘုံတို့နှုတ်သီးပြောင်းတို့ဆွဲမှုတို့ဒီအကြောင်းကြောင့်လေးလေးဆင်းဆင်းဖြစ်သလို ဘုန်းကြီးတို့ရဲ့ဒီလေအသက်ရှူတဲ့လေရလေရှူခြင်းတဲ့စိတ်ရဲ့ဟောဒီနှာခေါင်းပေါက်ရဲ့ဟောဒီခန္ဓာကိုယ်ရဲ့ရှိရမယ်နော်အဲ့ဒီအကြောင်းကြောင့်ဒီရှူခြင်းတဲ့လေတွေဖြစ်လာတယ်ဒီလောက်ပဲပြောသွားတယ်အဲ့ဒီမှာအဲတော့ဗန်နီးနဲ့ပဲဖြစ်ဖြစ်ပေါ့လေအကြောင်းကျိုးတစ်ခုခုနဲ့မှန်မှန်ကန်ကန်မြင်သွားရင်တော့ဒီဉာဏ်ဖြစ်တယ်လို့ဆိုလိုရင်းပါအဲတော့အဲ့ဒီလောက်ပဲမှတ်ထားမယ်နော်နောက်တစ်ခုဘုန်းကြီးတို့အကြောင်းကျိုးသိပုံ၅မျိုးပြီးတော့ တော်40ရှုနည်းဆိုတာကိုပြောပါတယ်။သမထဉာဏ်ပေါ့ဗျာ။သမထဉာဏ်ရှုတဲ့အခါမှာတော်40ရှုနည်းနဲ့ရှုရပါတယ်။ဒါဒီသမထဉာဏ်လေးကိုနည်းနည်းတော့နားလည်ထားစေချင်ပါတယ်။သမထဉာဏ်ဆိုတာဘာပြောရလဲ။သမထဉာဏ်ဆိုတာတော့ဒီမှာတော့ပရိသမီတာမကပါဠိတော့ဒါကိုဒီနေ့ကဝတ္တကတယောက်မေးတယ်။ဒီတော့ဉာဏ်စင်းတွေကဘယ်မှာပါလဲဆိုဒီ တိဒါမိရာမကပါဠိတော်မှာပဲပါတာပါပဲအဲ့ဒါကိုကိုးကားပြီးဘုန်းကြီးပြောမယ်တမ္မတရဉာဏ်ဆိုတာဒီပရမတော်ဟိုယုံနိုင်ရင်တဘာဝတွေတိနောက်ကြောင်းကျိုးတဘာဝတွေတိယုံကြောင်းကျိုးဆက်ဆက်ဖြစ်နေယုံနာတဘာဝတွေအနေဆဒုက္ခအနတ္တမြင်အောင်ရှုတာကိုဒီမှာအကျမ်းများတဲ့တမ္မတရဉာဏ်ပေါ့ဒီမှာတော့ပိဒါမိရာမကပါဠိတော်မှာရှင်သာရိပုတ္တရာရှင်မြတ်ကြီးကဗာမိတ်ထားလေဆိုပါဠိလေးဖတ်ပြမယ်နော်ပြီးမှဘုန်းကြီးရှင်းမယ် အတိဒါနာဂတပစ္စုပန်နာနာဓမ္မနာအတိတ်နာဂပစ္စုပန်ဖြစ်တဲ့သင်္ခရတရားသုံးဖို့ယုံနံတရားတွေကိုသင်ခိပိတ်တော်အချင်းချုံ၍ဘောဌာနိပညာနေသဒုက္ခကိုမှတ်သားတဲ့ပညာဟာတမတနာဉာဏ်တမတနိဉာဏ်တမတနာဉာဏ်ပဲအတိတ်နာဂပစ္စုပန်ဖြစ်နေတဲ့ယုံနံတရားတွေကိုပေါင်းပြီးတော့အနေစာဒုက္ခအနာတမြောင်တပေါင်းနဲ့ယူတာပေါ့ဗျာ ဒါကတော့ပုံကိုလိုက်ကွာမှာပေါ့ချိုးပုံကိုကြတော့ဇံမဲ့ဇံရတဲ့ပုံကိုကြအသေးစိတ်တွေအကြောင်းကျုပ်ရှုနိုင်တော့ဇံမရတဲ့ပုံကတော့ပေါင်းပြီးရှုနိုင်ပါတယ်အကြောင်းကျုပ်နေနဲ့ဒါကိုပြောပါအဲ့ဒီသမထညာရှုတဲ့အခါမှာဒီကတော့အနေဆဒုက္ခအနတ္တမြောင်ရှုရတာပဲဒါလေးပါအနေဆဆိုပါအနတ္တဆိုပါဒုက္ခပါဆိုအနတ္တပါဆိုဒါအများစုသိနေတာပေါ့ အဲ့ဒီတည်းမှာဘုန်းကြီးကဘာပြောခြင်းလဲဆိုဒီရှုတဲ့အခါမှာနေသဒုက္ခအနတ္တရှုရမယ်လို့ပြောတယ်ဟုတ်လားအဲ့ဒီမှာတော40ရှုနည်းဘုန်းကြီးနှုတ်လေးပေးထားပါအဲ့ဒါလေးဘုန်းကြီးဒီနေ့ချိန်ရသမျှပြောမယ်နော်တော40ရှုနည်းဆိုတာတခြားဟုတ်ပါဘူးနေသလက္ခဏာအပြင်10ချက်မြောင်ရှုမယ်ပြီးတော့ဒုက္ခလက္ခဏာအပြင်25ချက်မြောင်ရှုမယ်အနတ္တလက္ခဏာအပြင် ၅ချက်မြောင်ရှုမယ်ပေါ့အဲ့ဒါကိုတော40ရှုနည်းလို့ခေါ်တယ်ဒီနေ့အပြင်ဘာဝနာ40ရှုနည်းလို့ခေါ်တယ်ဒီတာမန္တရညမှာဒါကြတော့ဘုန်းကြီးတို့လေးလာထားမှရှုမှတ်လို့ရတယ်ဗျမလေးလာရင်တော့ရှုမှတ်ဖို့ခက်တယ်လေးလာသည့်အတိုင်းတော့ဒီတော40လုံးရအောင်ချက်ဖို့ဆိုတော့တော်တော်ခက်တယ်အဲ့တော့ဘုန်းကြီးတို့ကဒီမှာတော့ဘယ်လိုကြံမြန်ပေးရလဲဆိုတော့40ရှုကျင်လို့ရှိရင်ဒီတခုချင်းရှူရတော့မှဘုရားကုံတော်၉ပါးပေါ့နော်ခုယောဂီတို့သိတာဘုရားကုံတော်၉ပါးအကျဉ်းလောက်ပဲကုံတော်၉ပါးလောက်ပဲသိတယ် ဘုန်းကြီးတို့ကြတော့အဲ့ဒီတဲ့ကျဲအောင်ပေါ့လေအရာကုံတော်ဆုံး၅ချက်ဒါမျိုးလေးတွေပေါ့ကိုယ်ကရအောင်ကြက်ထားဒီလိုပဲတမ္ပတ္တရညာနေဆဒုက္ခအနတ္တရှုတဲ့နေရာမှာအနေဆလက္ခဏာကိုကဆယ်ချက်ရှုနိုင်တယ်ဆိုပြီးတော့ဒါဂါထာလည်းရှိတယ်ဒီမှာတော့ရိုးရိုးတန်းတန်းပဲအနေဆနော်မြဲခြင်းသဘောမရှိမမြဲဘူးဟောပြီးပြောက်ဖြစ်ဖြစ်ပြက်ဒါရှုတာဒါအနေဆတော့နဲ့ညီအညီပဲ နော်နေစာတော့နေစာမြဲခြင်းသဘောမရှိဒါအကုန်ရှုမှတ်နေကြအတိုင်းပါပဲဘုန်းကြီးသာနားထောင်ကြပေါ်ပြပြဖြစ်ဖြစ်ပြက်သွားဒါနေစာရှုတာနေစာတော်အနေနဲ့ရှုတာအဲကြောင့်သူကပါပါဠိကိုနေစာတော် နေဆံမြဲခြင်းသဘောမရှိပေါ်ပြပြဖြစ်ဖြစ်ပြက်ပါလားပေါ်ပြပြဖြစ်ဖြစ်ပြက်အောင်မြင်တဲ့မြင်အောင်ရှုတာဒါနေစာတော်နော်အနေစာမြင်အောင်ရှုတယ်ပလောကတော်ပလောကံပြက်သွားတယ် ဩရုပ်သဘောတွေဟာပေါ်ပြီးပျောက်သွားပါလားပြတ်သွားပါလားအတူတူပဲပေါ့ဗျာဒါပဲခုနမမြဲတဲ့သဘောရှုတယ်ကွာပြတ်တဲ့သဘောရှိတယ်ဒါလေးတွေတစ်ခုချင်းမှတ်ပြီးတော့အနေစာမမြဲတဲ့သဘောရှု နောက်တစ်ခါပြတ်တဲ့သဘောမြင်အောင်ရှုဒါမျိုးဩပြတ်သွားပါလားပေါ်ပြီးပျောက်ဆိုဒါမမြဲပါလားဒါပါပဲအဲ့လိုရှုရတာအဲ့ဒီခါကျဘုရားတစ်ခုချင်းမြင်အောင်သင်လို့ရပါ ပြက်တဲ့သဘောမြင်မမြဲတဲ့သဘောလည်းမြင်လာမှာနောက်ကဆလတော့ဆလမ်အဲ့ဒါပါလေဟိုရွေရှားတုံလောက်သွားနော်ဒါအများနဲ့တည်နေမှာသူကရွေရှားတုံလောက်ပြီးပြက်စီးသွားတဲ့သဘောပဲနော်အဲ့ဒါကြည်နေတည်တယ်ဒီမတည်မြဲတဲ့သဘောပေါ့ဗျာတရားဥဒုတွေကဒီတန်ပဲကြည်ပေါ့ဒါပေါ်ပြီးပြောက်သွားတာပဲဘယ်ရာပဲကြည်ကြည်ပေါ့ ပေါ်ပြီးပြောင်းပေါ်ပြီးပြောင်းဒါမျိုးဖြစ်နေ။အော်ဒါအမြဲတမ်းတီးနေတဲ့တရားမဟုတ်ဘူး။လှုပ်ရှားနေတဲ့တရားပဲ။ဒါမျိုးစဉ်းစားမိတော့ဒီလိုလဲရှုနိုင်တယ်။ဒါကြတကူချင်းတကူချင်းနည်းနည်းချင်းကြည့်ရတာပေါ့နော်။ဆလတော့တုံလှုပ်တတ်တဲ့အနေပဲ။နောက်ပပင်ကုတော့ပပင်ကုဖယုတ်ခွဲဖယဲပြုတ်ခွဲပြည့်စည်ခြင်းသဘောရှိပါလား။ဟိုဒီဘယ်ရာပဲဖြစ်ဖြစ်ယုံနာတရားတွေစနစ်ရပြတ်တာမဟုတ်သူကသူပြည့်ချင်လို့ပြတ်တာ။ဘုံတိုင်းဆို ုန်းတို့ဒီကျမကြီးမကောင်းတဲ့ပုံကိုကျမကြီးဒီယောဂဆိုဖြစ်တဲ့ပုံကိုဒီကနေ့ဘုံဘုံဘုံနဲ့တခါတော့ဟိုကပြက်ဒီကပြက်နေအဲ့ဒါလေးဆိုပိုးမြင်လွယ်တခါတလေနော်အဲ့ဒါကိုဖေယိုဖေယပြက်စီပြက်ပြုတ်ကွဲတဲ့ပြုတ်ကွဲပြက်ချင်းသဘောရှိပါလားနော်ဒီကဏိကာလာတွေကြောင့်ပိုးမြင်လွယ်တယ်အဲ့လေတခုပေါက်ပြန်ဟာဟိုကလည်းပေါက်ပြန်ဒီကလည်းပေါက်ပြန်ဒီကလည်းအကုန်လုံးအပြက်ပြက်ကြီးတယ်ဘယ်ဟာမှကားပြက်ကြီးလို့ပေါ့ ဘယ်ဟာမှကိုပြင်လို့မရဟိုကလည်းပြက်တရားပြက်တရားပြက်လို့ပြင်လိုက်ပြန်ဟိုကပြက်ပြန်တယ်အိမ်အိုများလို့ပေါ့ဟိုနာဖာဒီနာဖာနဲ့အဲ့ဒါမျိုးမျိုးတွေမြင်ရတာပြောရင်တခါလေဟိုဘိုင်းဘာနဲ့ပြိုလဲပြိုကွက်ပြက်အဲ့ဒါမျိုးဖြစ်သွားမျိုးရှင်ဘုံဘုံလဲပြိုသွားအဲ့မျိုးဒါဟုတ်ပါဘူးဒါတွေကတော့ဘုန်းကြီးတို့တစ်ခုချင်းကြက်ပြီးတော့ဟွာပါဒါမှမဟုတ်ကမ္မဋ္ဌာန်းဆရာကနေလက်ဒီလိုလေးမြောင်ရှုပါလားဒီလိုသင်ပေးလေရမယ်တရက်ကိုတစ်ခုနှစ်ခုလောက်ပေါ့ ဒါမျိုးတွေသူညာနဲ့မှာပေါ်တော့ရှုခဲ့အတုဝံအတုဝတော်ခိုင်မာခြင်းဒီပြက်စီးပြီဆိုမှတော့မခိုင်မာတော့ဩအတုဝတော်အတုဟောဘယ်ရမှမခိုင်မာပါလားဘယ်ရမှမမြဲပါလားမခိုင်မာပါလားမတည်မြဲပါလားဒါပါပဲအဲ့လိုမျိုးလေးမြင်အောင်ရှုအတုဝံစကလုံးကမကွေးမကွာပါဘူးညာပါဠိလေးတွေက ဟိုဒီအချက်လက်လေးတွေကဒီလို ဟောတာတော့ဒါလေးတွေနေဆလက္ခဏာ၁၀ချက်ပြည့်အောင်ပြောကြဆိုကြဝိပရိနာမတော်ဝိပရိနာမဖောက်ပြန်ခြင်းသဘောကြီးမမြဲဘူးဆိုဖောက်ပြန်နေလို့ပေါ့ဗျာအဲ့မှာနည်းနည်းလေးရှင်းတာဥပသဘောမှာဖြစ်နေတဲ့သဘောကနေထီသဘောစရာပင်သဘောမရဏပေါ့ဖြစ်နေတဲ့သဘောနဲ့ပိုးလာတယ်နောက်ဆုံးအသေးချင်းပြောင်းလဲသွားတာဒါဝိပရိနာမ အာလူတိုင်းလူတိုင်းဟာဟိုလားဘုန်းကြီးတို့တွေဆိုအခုအသက်ကြီးလာဆပင်းနေပြူလာပြီဒါစားရပေါ့နော်ဒီဆပင်းကဟိုလားရိတ်ချလိုက်တာဆပင်းနေသေးဒီဒီဒါအသက်တက်မဲ့ရုပ်ရှိသေးတာအသက်ရှိရုပ်ကြီးလည်းဒီလိုပဲမရဏအထိပြောင်းလဲသွားဝိပရိနာမဆိုတာဖောက်ပြန်ပြည့်စည်ခြင်းသဘောရှိတဲ့တရားတွေပဲဒီလိုမြင်တာဥပတိပင်သဘောတွေမြင်လိုက်တာပါအဲ့မှာဥပကနေပြီးတော့ဗာပြောလဲထီသဘောဘိန်သဘောတွေမြင်လိုက်တာပါ ဒါကိုထီသဘောဘုန်းကြီးတို့စရာလို့သုံးတယ်ပင်သဘောမရဏလို့သုံးတယ်စာပေလို့အတာရကတော်အဲဒီမှာအလေးကတဘောဖတ်တယ်နော်အတာရကတော်တာရအနှစ်အကမရှိတာဟောအနှစ်တာရမရှိတဲ့တရားတွေပဲဒီလိုဆင်ញင်တာမခိုင်မြဲဘူးဆိုတော့အနှစ်တာရမရှိဘူးပေါ့ဗျာဒါတွေကတော့ဟောယုံကားရဲ့ခန္ဓာကိုယ်ဘာမှအနှစ်တာရမရှိပါလားဒါမျိုးမရောက်ရှိဘူးနောက်ဗာကြီးမလဲဆိုတော့ ဝိဘဝတော်ဝိဘဝဆုံးရှုံးခြင်းသဘောရှိတယ်မခံမြဲမှာတော့ဟုတ်လို့ပျက်စီးဆုံးရှုံးသွားတော့အပေရမလို့ခန္ဓာကိုယ်ကြည့်တယ်နော်ဖြည်းဖြည်းဖြည်းနဲ့ရေရင့်လာတယ်ရောလာတယ်ဆိုတာကြီးလာတယ်ဆိုတာငယ်ရွယ်တဲ့ဘဝဆုံးရှုံးလာတာဖြည်းဖြည်းနဲ့မျက်စိပုံနာဘုံငကွားတွေမျက်စိအကြည့်ဓာတ်တွေဆုံးရှုံးလာတယ်နားအကြည့်ဓာတ်တွေဆုံးရှုံးလာတယ်ကြီးကြီးနဲ့နော်ရင်တော့ဟိုဓမ္မကြီးတယောက်ပြောလို့ခွန်ကြီးဟိုတနေ့ကတစ်ခါပြောခဲ့ပါတယ် ဆရာတော်ဒီလိုမျိုးသမီးငယ်ငယ်တုန်းကတော့တမင်တကာအတုလုပ်ရတယ်မျက်တောင်တုလုပ်တယ်နော်ညခုံးမွေးတုလုပ်ရတယ်တင်တုထည့်ရတယ်ဘာတုထည့်ရတယ်အခုအသက်ကြီးတော့ဆရာတော်ဟိုအတုကြီးပဲတဲ့မျက်စိကလည်းမကောင်းတော့ဘူးဗျာတဲ့မျက်မှန်လောက်ရတယ်နားကလည်းကြက်ထဲမှာကြားတော့တယ်ပါးစပ်ကလည်းသွားထဲမှာဝါလို့ရတယ်အကုန်ပြောတာငယ်ငယ်တုန်းကတော့တမင်တကာတုတော့အဲအဲ့ဒါတွေပြောတာပေါ့ဗျာအပျက်စီးဆုံးရှုံးသွားတော့ ဒါတွေကိုမြင်အောင်ကြည့်ရတော့ဩဒီယုံနံသွားတွေကပြက်ပြီဆိုဒီဒီခုဖြစ်ပေါ်လာပြက်သွားတဲ့သဘော ဆုံးရှုံးသွားတဲ့သဘောဒါကိုမြင်အောင်ကြည့်ရတော့မရဏဓမ္မတော်မရဏံသေခြင်း ပြက်ခြင်းသဘောရှိဒါကြောင့်တရားရှုတဲ့အခါမှာဒီခါတကမှာဟိုဘုန်းကြီးရောလူရောနားမလည်နိုင်တာတွေရှိတယ်ဗျတကယ်တမ်းကျတော့ဒီဥပဥပကတော့ဒါဖြစ်တဲ့သဘောထီဒါတီးတယ်မရ ပေဆိုတာပြတ်သွားတာသေသွားတာပဲယုံနာအသေးလေးတွေသေသွားတာပဲဒါကိုဘုန်းကြီးတို့တရားနယ်ပဲဘက်ကမဟုတ်တဲ့ပုံကိုယ်ဒီကြတော့ဒါကိုလက်မခံနိုင်ဟာဘုန်းကြီးကလည်းသေစကားကြကရဏပြောနေတာဒါမျိုးတွေဘုန်းကြီးချင်းချင်းကိုဘုန်းကြီးပြောခံတခြားတော်ကြီးတို့ကဘုန်းကြီးဝေဖန်မှုတယ်ဟာဘုန်းကြီးသားနေသေစကားပဲကြားနေတာပဲအဲ့ဒါမျိုးမကြိုက်ဘူးပေါ့ဗျာတကယ်တမ်းကျတော့ဘုရားအဲ့ဒါသမင်းတကဆင်ခြင်ခိုင်းတာဒီမှာကြည်ပါတယ် မရဏဓမ္မမရဏဓမ္မတော်မရဏဓမ္မမေစီဟောသိကြရတာပဲဗျလားဒါကြောင့်မို့ဘုန်းကြီးတို့ဒီမောင်းတော်မြင်စင်တော်ကသွားတော့မောင်းဆိုင်တို့မြင်စင်တော်ကဆရာတော်ကတိန်တော်ဆယ်ကြီးဆရာတော်တင်တယ်အဲဒီလိုဆရာကြီးဆိုရင်လည်းသေခြင်းတရားဆင်ញင်တကားဆိုရင် အများကြီးမဆင်ញင်ဘူးတဲ့အင်းသေရရှိသေးရဲ့သေရရှိသေးရဲ့ဒါပဲသူကလိုပဲဆင် ယုံနာနေဖြစ်ဖြစ်တာလေးမြင်လိုက်အင်းတရားကြည့်သေးတရားကြည့်သေးမှတ်တာနော်ဒီမှာကြီးတွေတိုးကြစရာမလိုဒါဆိုဒါဗန္ဓဓမ္မတော်ပဲသိခြင်းသဘောမြင်အောင်ရှုတာလည်းနေသလက္ခဏာပါပဲပြီးတော့သင်္ကတတော်သင်္ကတံအကြောင်းတရားတွေဖာမှန်ထပ်တာပြုပြရတဲ့သဘောရှိတယ်နော်ဒီယုတ်တရားနံတရားတွေဟာအခုအကြောင်းတိုက်ဆိုင်လာလို့ဖြစ်တာပေါ့ဗျာအတန်နေဘုန်းကြီးပြောခြင်းတဲ့စိတ်ကြောင့်ပြောတဲ့ အတန်တွေထွက်ပေါ်လာတယ်နော်ပြုပြင်တတ်တဲ့သဘောဆိုပျက်စီးတဲ့သဘောပြောတော့ဒါကအနေဆလက္ခဏာ10မျိုးရှုတာပါပဲနောက်တစ်ခုဆက်ကြည့်မယ်ဒုက္ခလက္ခဏာ25ချက်ဒုက္ခလက္ခဏာ25ချက်ကနံပါတ်1ဒုက္ခတော့ဒုက္ခနော်ခဏကြီးကြည့်နေဒီဒီဆင်းရဲဒုက္ခမျိုးမျိုးရှိတော့ဗောဗျာ ဖះဘာဟောလဲဆိုဘုဒ္ဓခောကောယံကာယောဒီခန္ဓာကိုယ်ကြီးဟာဒုက္ခကြီးပဲအယံကာယောဘူအာရိနောအပြစ်ကြီးပဲဆိုတာအဲ့ဒီမှာဂိရိမာနာတော့မှာတရားဟောတာဒုက္ခကဒီမှာတကယ်ဆင်းရဲစစ်တကယ်ခန္ဓာကိုယ်မှာဒုက္ခမျိုးစုံတွေ့နေတာဒါဒုက္ခဒုက္ခပေါ့နော်ဝိပရိနာမတုကဒုက္ခဝိနာဘာဖြစ်လို့ဝိပရိနာမတုကဒုက္ခဝိနာဒီ ချမ်းသာလေးကတီးနေတဲ့ခိုက်တာဒုက္ခလေပြောင်းသွားရင်ပြက်စီးသွားရင်ဒုက္ခဖြစ်တယ်ဒါကြောင့်ဒုက္ခဝေနာကိုဝိပရိနာမှာဒုက္ခလို့ခေါ်တယ်ဥပေက္ခဝေနာနဲ့ဉာဏ်နဲ့ဥပေက္ခဝေနာနဲ့ဉာဏ်နဲ့ဝေနာမှာကျွင်းတဲ့ယုံ난တရားတွေပေါ့လေအဲဒါကြသင်္ခါရဒုက္ခလို့ခေါ်တယ်ဒါတွေကတော့ပေါ်ပြီးပြောင်းဖြစ်ပြီးဖြစ်နေတဲ့သင်္ခါရဒုက္ခဒီဟာတွေကို तू ကဆင်းရဲဖြစ်စိတ်ထဲမှာမြင်လိုက်တာပါပဲဒါကိုမှတ်ရ ဘုန်းကြီးတို့ဒါကြောင့်ဒုက္ခဝိနာတွေမှတ်စေချင်တာကဒီဒုက္ခကိုပိုမြင်လွယ်တယ်ဒီလိုဒုက္ခလည်းမြင်အောင်မှတ်ပါတဲ့ယောဂတော်ယောဂနာကျင်ကြီးဆိုယောဂမျိုးခန္ဓာကိုယ်ရယောဂဘုဒ္ဓခောရံကဘုဣတိဣမတိမကာယဝိဒါအာဘာဒဥပ္ပစ္စန္တိခုနဂရိမာနနာတော့မှာမိတ်တာဒီခန္ဓာကိုယ်မှာယောဂမျိုးစုံဖြစ်နေတာနော်ဘုန်းကြီးတို့ကဟိုတရားတိုင်တဲ့အခါမှာဖြစ်တယ်တင်တော့မဟုတ်ဘူးတရားနဲ့တရားမတိုင်တဲ့အခါကျလှုပ် ရှားတွေတော့မသိတာထိုင်းကဟိုနာနာဟိုနာအော်ဒီနာဟိုနာဒီအမျိုးစုံဖြစ်နေတာအဲ့ဒါကိုပြောတယ်နော်အဲ့ဒီမှာလည်းမထူးပေါ့နော်တချို့ကဒီဘုရားဟောတရားတွေအကုန်လုံးမလေးလာဘူးအနာမျိုး96ပါးပဲကြားဘူးဟုတ်ဘူးအဲ့ဒီဂိရိမန္တအတုံးမှာအနာမျိုး96ပါးလွဲတဲ့အနာယောဂတွေအများကြီးဟောထားတယ်နော်မျက်စိမှာလည်းနာဖြစ်တယ်ဓာတိတနာမှာနာဖြစ်တယ်နှာခေါင်းမှာရှာမှာဟိုအဲ့ဒါတွေအတိအကျခွဲထားတယ် ခုန96မျိုးဆိုတာကသဲကြေကြောင်ဖြစ်တဲ့30သဲကြေကြောင်ဖြစ်တဲ့နာယောက32တလေးကြောင်ဖြစ်တာနေ့၄ကြောင်ဖြစ်တာ30 96ဒါတတ္တဟောတာလားကျမ်းစာတွေအများကြီးဟောထားတယ်ဘုန်းကြီးတို့ကြောတဲ့ခံကြအဲ့ဒါပဲပါတာဟိုနာမျိုး96မှကင်းလို့ရပါလေဆိုအဲ့တော့တချို့လူတွေကဘာပြောရင်96ပါမကဘူးအခုအများကြီးဖြစ်နေတာအဲ့ဒီဟာကမပြည့်စုံတာဗျအဲ့ဒီအဲ့ဒီသုတောင်းရေးတာနော်တကယ်တမ်းကျ 96မျိုးမကအောင်ဒါတွေကတော့ဘုန်းကြီးတို့ခန္ဓာကိုယ်ကြီးကိုငြိမ်ငြိမ်လေးထားမှတ်နေတာတွေတွေ့တတ်ပါတယ်ပြီးတော့အကတော့အကံယောဂဝိနာဖြစ်ပြီးဆိုရင်ဒါအကျိုးရုပ်အကျိုးမဲ့မျိုး ကိုယ်မှာအမြဲတမ်းအကျိုးမဲ့တယ်လို့ဖြစ်နေတာပေါ့အမြဲတမ်းဖြစ်နေတာနေရာထိုင်မှာဘာမှအဓိပ္ပာယ်မရှိဘူးဆိုတဲ့အမျိုးဖြစ်တာအကတော့အကံနော်ဒီယောဂဝိနာဖြစ်ရင်ဒါတွေကလို့လို့သိလာတယ် ဟိုနေရာငါဘွားကြီးဘာမှအဓိပ္ပာယ်မရှိပါဘူးဒီလိုတရားကြောင့်ဆူဆိုင်လို့သေကုန်တရားနဲ့မနေတတ်တဲ့ပုဂ္ဂိုလ်ကြတော့တရားနဲ့နေတဲ့ပုဂ္ဂိုလ်ကြတော့ဒါဟုပဲတရားနဲ့နေလိုက်တော့ဒီဟာတွေမြင်တာပေါ့ဗျာကန္နတော်ကန္တံအဖွဲရုပ်စင်ထုံမြင်နာမျိုးကြီးခဏကိုရရုပ်ပြဆင်မြအနာကြီးကြီးကြီးတွေပေါက်တော့မြင်လုံးကြီးတွေအနာကြီးတွေဖြစ်တာမျိုးပြောတာအဲဒီဟာမျိုးတွေမြင်ရင်ဒါရှုတာတော့ခဏကိုရလာဒီနာရဖြစ်တော့ တန်လာတော့တန်လာစုဝင်ညစ်ဆိုးမြားညောင်မျိုးဒီတရားထိုင်ကတိတ်သေးတာအစုကလေးနဲ့နေလိုက်တာဒီခါလေးတည်းအဲ့လိုမျိုးဖြစ်တယ်နာနာအဲ့ဒီခါကျဩအဲ့နဲ့ထိုးသလိုဖြာဒီခါဒီခါလျှောက်တတ်ပါဒီချိုဒီညာရောက်တဲ့ခါဒါတွေမြင်အောင်ရှုရတော့သိခံရှုရတော့တစ်ချက်တစ်ချက်အဲ့လိုမျိုးကြီးကြုံတယ်နောက်အာဘာရတော်အာဘာဒံနှိစ္စလွမ်းဖို့နိုင်ဒီယောဂဝိနာဖြစ်လာရင်အများနဲ့နှိစ္စခံနေရတာ နေရထိုင်မပြောတော့ဥပဒဝတော့ဥပဒဝလွန်စွာကရနှိစ္စတာဆိုပါပဲကပ်ပြီးနှိစ္စတာတဲ့ဘေးတစ်မျိုးပဲလို့ကိုနားလေသဘောပေါက်ဘေးရတော့ပဲနော်ဟိုဒီခဏခုကြီးကဘေးကနေကြောက်စရာညစ်ဆိုးဘေးရမျိုးသားတွေဟောဘေးကနေဝိုင်းနေတဲ့ခဏခုကြီးပဲဒါမျိုးမြင်လာတော့ဘာဖြစ်လဲတော့ကြာနာမယ်၊ကြိုက်မယ်၊ခဲမယ်၊ပူမယ်၊တောက်မယ်အိုးမျိုးစုံကြုံတာဘေးမျိုးစုံကြုံတာ ဣတိတော့ဣတိထိတ်လန့်စရာအနေမျိုးကြောက်စရာထိတ်လန့်စရာအနေနဲ့အများအားကြုံတယ်နော်အဲ့ဒါတွေကဘုန်းကြီးတို့တာမန်တော့မသိဘူးယောဂဆိုရင်များကြုံလာဟာဒုက္ခဖြစ်သွားဥပမာဆိုပါတော့လူတူတယောက်ကင်ဆာလို့ဆုံးပြလိုက်ဟုတ်လားအဲ့မှာလူကထိတ်လန့်သွားတာအဲ့ဒါမျိုးပြောတယ်ထိတ်လန့်ဝယ်အနေနဲ့ခန္ဓာဝိရလာဒီယောဂတွေကြုံရတာဥပဒက္ခတော့ဥပဒက္ခတွေ့တာဆွဲကနှိစ္စတတော့ဥပမြင်ဟွန်း ဒီခန္ဓာကိုယ်ကြီးကဘုန်းကြီးကတွေ့တာနေတဲ့အတွက်ကိုယ်မှာဒီနှိပ်စက်ကငါခန္ဓာကိုယ်ပဲငါကြောင်းပဲငါပစ္စည်းပဲအဲ့ဒီခန္ဓာကိုယ်တစ်ခုဖြစ်လာအဲ့မှာဒုက္ခဖြစ်တော့တာဒီကြောင်းကပျက်စီးလိုက်ဒုက္ခကိုယ်အိမ်ကပျက်စီးလိုက်ဒုက္ခကားလေးတွေ့တာနေကားတစ်ခုချက်ပါအဲ့ဒုက္ခဖြစ်တော့အဲ့လိုမျိုးပြောတော့ဥပဒကတော့ဥပဒကံဒါပြီးသွားပြီပြီးတော့ဒါနာတော့အတာနာတော့အတာနာနော်ဆောက်ရှောက်မယ်ဒါနာဆောက်ရှောက်မယ် အာကိုးစရာပြောတော့ကိုဒီယောဂဝိနာတွေဖြစ်လာပြီဆိုဘယ်သူမှကိုအာကိုးစရာပြမရအခုဆိုကြည့်လေခွင်တို့ကိုဗစ် -19 ဒီယောဂမျိုးဖြစ်လာရင်ဘယ်သူမှကိုတွေးလို့မရဘူးကိုယ့်အကိုပဲနေအဲ့မှာကိုယ့်အကိုအာကိုးစရာ မဲ့တဲ့သဘောမျိုးအဲ့ဒါတွေးလိုက်မယ်ဟောဒီခန္ဓာကိုယ်ရလာအာကိုးစရာမဲ့တဲ့ဖြစ်မျိုးမြင်လာဒီယောဂဆိုဝင်ခဲ့တဲ့ပုံပုံများအာလီနာတော့အာလီနာမိခူရခင်ဘေးရတင်မင်းနော် ဒါနတို့နေနာတို့အထိပ္ပယ်သိမကွာပါဘူးနော်မိခိုးရဒီဒီယောဂဝိနာကင်းလာရင်ဘယ်သူမှမိခိုးလို့မရတော့ဘူးဗျခုနလိုတကယ်ယောဂတွေဆိုးလာပြီဆိုရင်ခုဆိုဆက်တွေနဲ့တက်ပြီးတော့ ICU ထဲမှာဘယ်သူမှကိုတွေ့မကောင်းဒီလိုနေကြအဲ့ကြကိုယ့်ဘဝကိုမိခိုးရဒါတွေမြင်အောင်ရှုရတယ်ဒီခန္ဓာကိုယ်ကြီးရတော့ဒါတွေကကြုံရတာဒါတွေမြင်ရမယ်အတာရကတော့အတာရကံ ကိုးကွယ်ရမယ်ဟုတ်လားငကောဒီခန္ဓာကိုယ်ရုပ်ကိုအားကိုးရတင်တော့ငယ်တဲ့ရွယ်ကြတော့ငါလုံနိုင်တဲ့ကိုင်နိုင်တဲ့ဒီလိုဖြစ်တော့တကယ်တကယ်ဒီယောဂဆိုတွေတွေ့လာပြီဆိုရောဘာမှအားကိုးစရာမရှိပါလားဆိုမြင်လာတာခန္ဓာကိုယ်ရရင်ဒီနေ့သိရတာပဲဘာမှဘယ်သူမှအားကိုးလို့မရဘူးနော်ဝရကတော့ဝရကနာယိမလအတွင်တတ်ဒီလူသားမျိုးယောဂတွေဖြစ်နေသူကအချိန်မေးသိနိုင်တာဒီယောဂကိုတတ်နေတယ် ခန္ဓာကိုယ်ရလာဒီယောဂတွေတတ်လို့သိရမယ်ငါတို့မှာယောဂတွေတတ်လို့သိရမယ်ပုံကိုပဲဒါမြင်လာအခမူလတော့အခမူလံဒါလေးပြီးအောင်ပြောမယ်နော်အဲ့ဒါပါလေအကျိုးမဲ့ခင်ဆင်းရဲခြင်းအရင်မြဲတာယောဂဝိနာကင်းဖြစ်လာပြီဆိုရင်ဘာကျိုးမှမြောက်လို့မရတော့ဆင်းရဲတွေဒုက္ခတွေပေါင်းစုံကိုယ်မှခံစားဒါတွေမြင်ပါတယ်အာရိနဝတော့အာရိနဝအပြစ်တွေမြင်လာခုနလိုဒီခန္ဓာကိုယ်ရ ဘုဒ္ဓဘုကောအယံကောက်ဘူးအာရိနောဆင်းရဲတွေမြင်လိုက်ဟောဒီကနေ့ရလာဘာမှမကောင်းပါလားအပြစ်တွေစုနေတဲ့ခန္ဓာကိုယ်ကြီးဖြစ်မြင်လာတာတဝတော့တာတုံ အာတဝတရား၄ပါးတွေအပွားစီကာမတဝဒီခန္ဓာကိုယ်ရှိလာတဲ့အခါကျလူကျင်တတ်နေတဲ့မှုတွေဖြစ်တော့လူကျင်တတ်နေတဲ့မှုတွေဖြစ်ရာဌာနကြီးလို့ဖြစ်တယ်ဘဝတဝဘဝတွေတတ်နေတဲ့ကာမတဝဘဝဒိဋ္ဌာတဝအယူဆတွေ တိုးပွားဖို့ဖြစ်လာတယ်အဝိဇ္ဇာသောမတိမောဟတွေတိုးပွားဖို့ဖြစ်လာတယ်အဲဒီအကြောင်းတရားတွေဖြစ်လာပြီဆိုကိုယ်မှာဒုက္ခရောက်တော့နောက်ကိုဆက်ကြည့်မယ်နောက်ပြီးတော့ဗာလဲဆိုမာရမိတတော်မာရမိတံဒါကြတော့ဘုန်းကြီးတို့သူကထကရာရဲ့မာဒီကာရဲ့နှစ်မျိုးဖွင့်ထားတယ်ပေါ့ဗျာနော်ဝိသုဒ္ဓိမေထကရာရဲ့ဝိသုဒ္ဓိမေမာဒီကာ ဒီထေကရာကြကိလေသာမန်နဲ့မေစုမန်ကိလေသာမန်ဆိုကိလေသာ7ပါးပြောမေစုမန်ဆိုသိခြင်းတရားကိုပြောတယ်။ဟောဒီဒီတရားတွေကနေကိုယ်နှိမ့်ဆက်နေတဲ့ခန္ဓာကိုယ်ကြီးပဲဒါမြင်တာစဘဝါဘသုံးသပ်နေနေရဘုန်းကြီးတို့မာဒီကာကြမန်၅ပါးလုံးကိုပြောသွားတယ်။ဒေဝဗုဒ္ဓမန်နော်ဒီမနကလည်းကိုယ်နှိမ့်ဆက်ခံမဲ့ခန္ဓာကိုယ်ကြီးပဲ။မနရသင်္ဘေညာနှိမ့်ဆက်တော့ ိလေသာတွေနှိမ့်ဆိုင်နေဒီခန္ဓာကိုယ်ကဒုက္ခရောက်တာပဲခန္ဓာကိုယ်ရဲ့ငကိုယ်တဘာဝကိုကဒီဒုက္ခတွေပေးနေတာဒါခန္ဓာမှာပေါ့မေစုသိခြင်းတရားတွေနှိမ့်ဆက်လာရင်လည်းဒီခန္ဓာကိုယ်ကဒုက္ခဖြစ်တာပြီးသင်္ခါရဒီလိုပဲပြုပြင်ပြုပြုပြင်ပြောင်းလဲနေတဲ့ဒီခန္ဓာကိုယ်ကဒုက္ခတွေဖြစ်နေတာအေးဒီဟာတွေကိုအဲ့ဒီပုံကိုယ်တွေကနှိမ့်ဆက်အဲ့ဒါတွေကနှိမ့်ဆက်လိုက်တခါကျဒီခန္ဓာကနောက်ဆုံးတော့ဆင်းရဲဒုက္ခတွေနဲ့ကြုံရတာပါဒါကြောင့်အဲ့ဒီနှစ်ခုလုံးဒါတွေကတော့ရအောင်ကြက်ထားတယ် ဒီဒီဘုရားကုံတော်၅ပါးတွေလည်းမှာလည်းအဲဒီဘုရားကုံတော်၉ပါးတွေမှာလည်းဘဂဝါကုံတော်6ပါးရှိတယ်တင်အဲဒီမှာဘဂဝါတကူကမင်္ဂပါးကိုချုပ်ဖြတ်တော်မူပြီးတော့မြတ်စွာဘုရားအဲ့ဒီမှာရလွင်ဒီမှာလည်းပရာမိတာတော့ကျင့်လို့ရတော့ဇာတိတော့ဖြစ်ချင်တိုင်းဖြစ်တတ်တဲ့သဘောကြောင့်ဥပသဘောပေါ့နော်ပြီးတော့ဇရာမရဏတော့ဇရာဓမ္မတော့ဇရာဆုပ်ယုတ်ရောပါခြင်းဒီကအိုခြင်းသဘောရှိတာပြောတော့ ဖြာရီသဘောနော်ဖြားနိုင်ရင်အမြဲတမ်းခန္ဓာကိုယ်ကြီးကတရားမှန်နိုင်သိလာနိုင်မယ်နော်ဒီကကြတော့ဒီခန္ဓာကိုယ်ကြီးကနာကျင်ကက်ခဲမှုတွေတရားမှန်မျိုးစုံတွေ့တယ်အာဝနာအောင်ဒီနာဟိုဖြားခြင်းလို့နာခြင်းလို့တရားတွေလည်းဖြစ်တယ်ဒါတွေလည်းမှတ်ရတယ်ဒါခန္ဓာကိုယ်ကြီးရဲ့ဒုက္ခသဘောတွေတွေ့တာသောကဓမ္မတော့သောကဟိုဆိုရင်ပူဆေးစရာလည်းတွေ့လိုက်ဆင်းရဲဒုက္ခပြည့်စည်စိတ်ကပူဆွေးရတော့ဟိုပူဆွေးရဒါတွေလည်းမြင်လာပရိဒီဝဓမ္မတော့တကြောပူဆွေးလို့အကြည့်တော့ငိုကြွေးရတယ် အတန်တွေကိုထွက်လာ။ဒါကိုပြောဒါတွေလည်းမြင်ပါတယ်။ဒါဆင်းရဲရဲ့အကြောင်းခံဖြစ်တယ်။ဥပါယတဓမ္မတို့ကတချို့ကြတော့ဟိုတော်တော်ကြီးကိုရှက်ကြည့်တဲ့ငင်ကိုပူပန်ရတယ်။ဒါတော့ဒုက္ခတွေကြီးပဲ။တန်ကိလေသာဓမ္မတော်အဲ့မှာတန်ကိလေတိကဓမ္မတန်ကိလေတိကတန်ကိလေသာတဘာဝကံတဏဒိဋ္ဌိဒုစိတာတိဆိုညဉ့်နှိုင်းသုံးပါးကိုကိလေသာ10ပါးကိုညဉ့်နှိုင်းကိုဖြစ်စီဒီဒီ ဒုစရိုက်တွေရှိတော့တဏှာကြောင့်ဖြစ်တဲ့ဒုစရိုက်ဒိဋ္ဌိကြောင့်ဖြစ်တဲ့ဒုစရိုက်အတဏှာကြောင့်ဖြစ်တဲ့ဒိဋ္ဌိကြောင့်ဖြစ်တဲ့ဒုစရိုက်တွေကြောင့်ဖြစ်တဲ့ဖြစ်ခြင်းကြောင့်ကိုယ်ခန္ဓာကိုညှဉ်းနွမ်းဒီကတော့ဆင်းရဲတယ်လို့ပြောတာတဏှာကြောင့်လည်းဆင်းရဲပါတယ်ဘုန်းကြီးတို့ယူဆကြောင့်လည်းဆင်းရဲပါတယ်မကောင်းတာလုပ်လို့ပြောလို့ကြောင့်တန်လို့ကြောင့်လည်းဆင်းရဲဆင်းရဲတာကိုညှဉ်းနွမ်းတယ်လို့ပြောတာကိလေသာ7ပါးကိုယ်တဏ္ဍာမှာတစ်ခုကိုဝင်လာရင်လည်းဆင်းရဲတာပဲဗျာဒါကသူကစားလို့ပေးလို့ကြီးပြောနေလို့ ကိလေသာ၁၀ပါးဥသောညဉ့်နှံခြင်းပျက်စီးခြင်းပျက်စီးစေတတ်သောသဘောရှိဆိုလိုတော့ဘုန်းကြီးတို့တန်တော်လောဘဝင်လာမယ်ဒေါသဝင်လာတယ်တော်တော်ဆင်းရဲတာအဲ့ဒါကိုပြောတယ်အဲ့ဒါမြင်အောင်ရှုခိုင်းတာဒါကတော့ဒုက္ခရှုနေဒါရီကတော့ဘုန်းကြီးတို့ရှုကျင်တော့ကမ္မဋ္ဌာန်းဆရာကဒီမတ်စုလေးပေးရတယ်ပေးပြီးတော့မှဒါလေးကိုဒီတထိုင်တွင်ဒါလေးရှုကြည့်ဒါလေးရှုကြည့်လို့သွားတယ်ဘုရားကုံတော်ကြံ့ဤတိုင်းပဲနော်ဒီမှာလေဘုရားကုံတော်မရသေးတဲ့ပုံကုံများက ဘလို့ကျက်လို့ရလဲဆိုရင်တခုချင်းကျက်ရတယ်တခုချင်းကျက်ပြီးဒီတထိုင်တွင်းမှာထိုင်လိုက်တခုဒီနေ့တခုကျက်လိုက်ဒီနေ့တခုရင်ဒါရဒီဒီနေဆလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေဒီလိုပဲတရက်ကိုသုံးခုချင်းကျင့်မယ်ဒါဆိုရင်တော့သူကသူကျင့်တတ်သွားတာဒါကတော့ဘုန်းကြီးတို့စာရှိတိုင်းပြောရတာပေါ့ဗျာကျင့်လို့ကကျင့်နိုင်တယ်မကျင့်လို့ကတာမန်ကျင့်မယ်ဆိုရင်လည်းပြီးတာပါအဲဒီနေ့ဒီလောက်နဲ့သိမ့်မယ်နော် ဒီနေ့ဟောပြောဆုဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းကြင်ကြအထောက်နိုင်ကြသဖြင့်မဲ့ညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေကုန်သတည်း